1346ခုနှစ်တကူလာပြီကျော်ပဲနှစ်ရက်ပါလဲဥတကူလာပြီကျော်3ရက်ဟမ်9ရက်9ရက်တောင်ရှိသွားပါလားဟုတ်ကလားอืมကိုရင်လည်းတိတိကျကျမှန်ပြီပေါ့မပေါ်ဘူးသို့တော့မင်းကပြောပေါ်ရတယ်မင်းပြောတဲ့ကိုရက်ထားလိုက်ပေါ့လေ 1985ခုနှစ်အေဗီလဘယ်နှစ်ရက်လဲ73ရက်နော်အေဗီလ73ရက်ပညာအကြနေ့ဒီကနေ့မှာဘုန်းကြီးတို့ဘယ်တရားဟောရမလဲလို့စဉ်းစားတော့ဒီကနေ့ကမဟာပရိနိဗ္ဗာန်သုတ်မှာလာတဲ့အတိုင်း သင်ရသင်ရရွေးချယ်ပြီးတော့ရွေးပြီးတော့ဝင်ကန်းတရားတော်ဒီကနေ့စဟောရမယ်တဲ့အဲ့တော့ဒီကနေ့ကစပြီးတော့နေဆန်းတရနေ့အထိဒီတရားကိုဟောမယ်မဟာပရိနိဗ္ဗာန်သုတ်တသုတ်လုံးကိုအဲ့ဒါအကျမ်းမြင်အကျဉ်းချုပ်ပြီးဟောမယ်ဒီရွှေပြည်တော်ဝင်ကန်းတရားကိုဒီလောက်ရက်ရှည်မဟုတ်ဘဲနဲ့တရက်ထဲနဲ့ဘုန်းကြီးဟောခဲ့ပူပါပြီ ပထမဆုံးစဟောတာကတော့သာသနာ့ဣဒ္ဓဖာရင်ဓမ္မယုံမှာ1985ခုကလားအဲပါဘူး85ခုလား86ခုနှစ်လားမသိဘူးဝါတွင်အဲ့ဒီမှာဟောခဲ့တဲ့နောက်မန္တလေးမှာလည်းဟောဘူးတယ်ဒါပေမဲ့တရက်ထဲ2နာရီတရားဟောတာဒီတခါတော့ဘုန်းကြီးပညာအကြာ ပထမအကြဒုတိယအကြအတက်နှစ်ဆန်းတရက်9ရက်ဟောဘာကြောင့်လဲလို့ဆိုတော့အဲ့ဒီရန်ကုန်မှာဟောတဲ့ရွှေပြည်တော်ဝန်ကန်းတရားကိုဘုန်းကြီးတို့ရွှေကျင်ကိုင်းဒုတိယသာသနာပိုင်းဘုန်းကြီးတို့ကောင်းမော်ကမာစီဆရာတော်ဘုရားကြီးနဲ့အတူဓာတ်ပုံရှိတဲ့ပိုက်ကျုံးဆရာတော်ဘုရားကြီးက အဲ့ဒီတရားနာပြီးတော့ဒီတရားကိုစာအုပ်အဖြစ်ထုတ်ဝေပါလို့ဆိုပြီးတရားကျောင်းကဥဇဝနာတို့ရောအဖွဲတကာတွေရောအမိန့်ချသွားတယ်အဲ့ဒါက1982ခုနှစ်ကဘုန်းကြီးအဲ့ဒီအချိန်မှာအဲ့ဒီနှစ်ကအမေရိကန်ပြည်ဝါရှင်တန်မှာဝါဆိုတော့ဆရာတော်ကြီးနဲ့မတွေ့လျက်အောင်ဒါနဲ့ ဒီကလှမ်းပြီးစာရေးရတဲ့ဆရာတော်ဘုရားကြီးကဒီလိုအမိန့်ချသွားပါတယ်ဘုရားတဲ့အဲဒါလို့ဆိုပြီးတော့အဲ့ဒီအချိန်ကလေးကသူတို့ရွှေပြည်တော်ဝန်ကန်းတရားကိုကက်ဆက်ကိုရနေပြီးစာမှုအဖြစ်ကူးလိုက်ကြကူးပြီးသွားပြီဘုန်းကြီးပြန်လာတော့ဒီစာမှုကတ်တယ်ဒါပေမဲ့လို့တခြားတခြားဟာတွေလှုပ်ရှားတွေကသူတို့ရဲ့ပိုအရေးကြီးတာနဲ့ပဲအဲ့ဒီစာမှုကိုအသာပေးဖယ်ထားရတယ် အခုတော့ဒီစာမှုကိုဘုန်းကြီးကနည်းနည်းပျောက်ကြားပျောက်ကြားပြန်ကင်ပြီးတော့သုတ်သင်နိုင်လားသုတ်သင်နိုင်အောင်တိပြတ်နိုင်အောင်လုပ်ရတာပေါ့လေဒီရတဲ့မှာဟိုအင်္ဂလိပ်စာအုပ်တော့ထုတ်ဖို့လည်းပဲတိပြတ်ရသေးတာရှိသေးတယ်အဲဘယ်ဟာကအရင်ပြီးမလဲတော့မသိပါဘူးဒါနဲ့ကင်တိပြတ်ရအတူတူတော့ဒီနှစ်ဝါတွင်းမှာရွှေပြည်တော်ဝင်ငန်းကို ပြန်ပြီးတော့ဟောမယ်လို့စိတ်ကူးရတာနဲ့ပဲအခုအဲ့ဒါစရတနေ့တနေ့မှာဟောခြင်းတနာဤခွဲအလွန်ဆုံးထားပြီးတော့ဘုန်းကြီးကဟောရဘာကြောင့်လဲဆိုတော့ဥပုသ္စေယောဂီတွေလည်းပဲတရားအားထုတ်ဖို့အချိန်ရသလောက်ရအောင်လို့ဘုန်းကြီးတို့တရားဓမ္မတွေတည်တဲ့အတိုင်းဘုန်းကြီးတို့မြတ်စွာဘုရားဟာ 29နှစ်သားမှာတောထွက်ပြီးတော့အမြတ်တရားရှာတယ်အမြတ်တရားဆိုတာဆင်းရဲငြိမ်းချောင်းတရားကိုရှာတယ်ဆင်းရဲငြိမ်းချောင်းတရားရှာတော့သူရဲ့ဘဝကကပိလိုပြည် သုတ်တော်ရဏဘယင်ကြီးနဲ့မိဖုရားကြီးမေတော်မာယာကဖွားမြင်တဲ့သာသိတ္တထအိမ်ရှိဥပရာဇာထိနန်းစည်းစိမ်ကိုဇိမ်ကြကြခံစားနေရရာမသူဘသူရာမဆိုတဲ့ရွှေနန်းသုံးဆောင်မှာသူ့ရာသီအလိုက်မိုးရာသီတစ်ဆောင် ဆောင်းရာသီတစ်ဆောင်နှွေရာသီတစ်ဆောင်ပြောင်းပြီးတော့စံမြန်ပြီးတော့မောင်းမပေါင်း16000တို့ အကြာမှာထိနှန်းစည်းစိမ်စံစားနေရတဲ့ပုံကိုပဲအဲ့ဒီမှာသိတဲ့အတိုင်းပဲဒီနေ့ဥယျာဉ်ထွက်တဲ့အခါသူအိုသူနာသူသေးဆိုတဲ့ နမိတ်သုံးပါးမြင်ပြီးတော့ထိတ်လန့်တောင်ဝေကဖြစ်လို့ငါလဲဒီလိုအိုရမှာငါလဲဒီလိုနာရမှာငါလဲဒီလိုသေးရမှာပဲလို့ဒီအခါကျမှဒီတဘာဝကိုသိပြီးတော့ထိတ်လန့်တောင်ဝေကဖြစ်တယ်။နောက်ယဟန်တော်တပါးကိုတွေ့ရတဲ့အခါကျတော့ယဟန်တော်ရဲ့ငြိမ်သက်တည်ကြည်တဲ့အိမ်တည်းငြိမ်ချမ်းအေးမြတဲ့မျက်နှာတော်ကို ဖူးမြော်ရတော့ဒီပုဂ္ဂိုလ်ဟာဖြင့်ဆင်းရဲငြိမ့်နေတဲ့ပုဂ္ဂိုလ်ပဲလို့သဘောပေါက်ပြီးတော့အားကြအားကြလို့အိုမှုနာမှုသေမှုကလွတ်မြောက်ပြီးတော့ဒီဟန်တော်လိုချမ်းသာခံစားရအောင် အမြိုက်တရားရှာမှပဲဆိုပြီးတော့တောထွက်သွားတယ်တောထဲထွက်ပြီးတော့အမြိုက်တရားရှာတယ် အမြိုက်တရားဘုန်းကြီးကခုနပြောစဉ်က အမြတ်တရားလို့ပြောတယ်အခုပါဇက်ကအမြိုက်တရားလို့ဖြစ်သွားတယ်အမြိုက်တရားဒီပင်လည်းအမြတ်တရားပါပဲအမြတ်တရားဒီပင်လည်းအမြိုက်တရားပါပဲအမြိုက်တရားဆိုတာအမြိုက်ဆိုတဲ့စကားလုံးကဖတ်တော့တာအမြိုက်ဆိုပြီးဖန်တာအာရေအာမ ရာရည်လုံကြီးတင်တချောင်းငင်းကာကြီးတတ်တလားတာဝန်ကိုတတ်တလားမသိဘူးဘယ်လိုတတ်တော့ဟမ်ကာကြီးတတ်တယ်အမြိုက်တရားဒါပေမဲ့ဒီစကလုံးရဲ့မူလဘုဒ္ဓစကလုံးကတော့အယေအ မရရဲ့လုံကြီးတင်ပြီးတော့မှတောင်းမှုရတာအမရိတအမရိတသူရဲ့မူလစကားလုံးကအမရိတဆိုတာဒါဆန်စကရစ်စကားပါဠိလို့ဆိုလို့ရှိရင်တော့အမတပဲအမတပဲအမှန်တော့အမရိတလို့ဖတ်တာတောင်းမှဒါအတန်အတွက်အမှန်မဟုတ်သေးဘူးမြန်မာနဲ့နိစ္စအောင်သာထွက်ပြလိုက်ရတာ ရရဲ့တန်ကိုရသံထွက်တာကိုရရဲ့တန်ရသံထွက်တော့ရဆိုတော့ရိအမရိတလို့ထွက်ရတယ်ဒါအပမှမဟုတ်သေးပါဘူးအဲ့ဒီအမရိတဆိုတဲ့ဆန်စကရစ်ကသူ့ကိုပါဠိပြောင်းလိုက်တဲ့အခါကျအမတလို့ပြောင်းရတယ်မတသေခြင်းအမတမသေခြင်းအဲ့တော့အမတဆိုတာမသေတဲ့တရား ဒါကြောင့်မလို့အမရိတဆိုတာလဲမသေးတဲ့တရားအဲ့တော့အမရိတကိုမြန်မာမှုပြုလိုက်တဲ့အခါကျတော့တာဝန်ဘူးကိုအတတ်တက်လိုက်တော့အမရိတ်အမရိတ်ဆိုတာအမြိတ်အမြိတ်ဆိုတာမသေးသောတရားနောက်ကြတော့တာဝန်ဘူးတတ်နဲ့မရေးတော့ဘူးကာကြီးတတ်နဲ့ရေးလာတော့အမြိုက်ဖြစ်သွားရောအမြိုက်ဆိုတာမသေးသောတရားဟုတ်ပြီလား အမြိုက်ဆိုတာဘာတရားလဲမသေးသောတရားရှိပါမလားမရှိဘူးเนาะမသေးသောတရားမရှိဘူးတဲ့အမြိုက်ဆိုတာအမရိတကလာတာအမရိတဆိုတာအမတအတိဘယ်ကမသေးသောတရားဒီတော့မသေးသောတရားရှိလားမရှိလားတော့မသိဘူး အမတဆိုတဲ့စကားကိုပါဠိဘာသာပြန်တဲ့အခါကျတော့အမတန်နိဗ္ဗာန်လို့ပြန်တယ်အမတန်နိဗ္ဗာန်လို့ပြန်ရင်အမရိတန်ကနိဗ္ဗာန်လို့မပြန်နိုင်ဘူးလားပြန်နိုင်တယ်ဒီလိုဆိုလို့ရှိရင်အမြိုက်ကိုကနိဗ္ဗာန်လို့မပြန်နိုင်ဘူးလားပြန်နိုင်တော့အဲ့တော့အမြိုက်နိဗ္ဗာန်ဆိုတာသေတဲ့တရားလားမသေးတဲ့တရားလားဒါဖြင့်နိဗ္ဗာန်မှာသေတာရှိသလားမရှိဘူးလား ဒါကြောင့်မလို့မသေးရာနိဗ္ဗာန်ကိုလင်းမြန်စွာရောက်ရပါလို့ဤလို့ဆုတောင်းကြတယ်မဟုတ်လားအဲ့ဒါအမြိုင်နိဗ္ဗာန်ပြောတာပဲအမြိုင်နိဗ္ဗာန်ဆိုတာမသေးရာနိဗ္ဗာန်ဘာကြောင့်နိဗ္ဗာန်မှာမသေးကြသလဲမမွေးလို့ပေါ့မဟုတ်ဘူးလားဟဲ့မွေးရင်တော့ သေးမှာပေါ့အဲ့တော့နိဗ္ဗာန်မှာမွေးသလားမမွေးပါဘူးဘာကြောင့်မမွေးသလဲလို့ဆိုတော့နိဗ္ဗာန်မှာရုပ်ရှိသလားနာမ်ရှိသလားရုပ်လည်းမရှိဘူးနာမ်လည်းမရှိဘူးဒါဖြင့်နိဗ္ဗာန်မှာမွေးမှုဇာတိရှိပါမလားမရှိတော့ကသေမှုမရဏမတရောရှိပါမလားမရှိဘူးအဲ့တော့နိဗ္ဗာန်ဟာအမတ အမရိတာအမရိုက်အမြိုက်နိဗ္ဗာန်မသေးရနိဗ္ဗာန်မဟုတ်ပေဘူးလားအဲ့ဒါပြောတာဒါကြောင့်မလို့အမြိုက်တရားရှာတယ်ဆိုတာနဲ့အမြတ်တရားရှာတယ်ဆိုတာအတိပဲတူလားမတူလားတူတယ်နော်မသေးရနိဗ္ဗာန်ဟာမမြတ်ဘူးလားမြတ်တယ်ယံဇာတံဘုဒ္ဓံသင်္ခတံဘလောကဓမ္မတံဝတ္တမဟာပလုဇိတိနေတံဌာနံဝိဇတိတဲ့ ယံအကျင်တရားသည်ဇာတံဖြစ်ပေါ်၍လာ၏ဘူတံထင်ရှားဖြစ်လျက်နေ၏သင်္ခတံအကြောင်းတို့ကပြုလုပ်ပေးမှ ဖြစ်ပေါ်လာ၏အကြောင်းတွေကပြုလုပ်ပေးမှဖြစ်ပေါ်လာတဲ့တရားတဲ့ပလောကဓမ္မတန်ထိုအကြောင်းတို့ပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာသော ထင်ရှားရှိနေတဲ့ထိုတရားသည်ပလောကဓမ္မံပျက်စီးတတ်သောသဘောရှိ၏တဲ့ဟောအကြောင်းတွေကပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့တရားအဲ့ဒီတရားမှာသဘာသဘောရှိတဲ့တော့ပျက်စီးတတ်တဲ့သဘောရှိတယ်တဲ့ဓမ္ဝတမပလုစီတိနေတံဌာနဝိဇတိတန်ထိုအကြောင်းတို့ပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာ၍ပျက်စီးတတ်တဲ့သဘောရှိတဲ့ထိုတရားကို မာပလုတ်စီတိမပျက်စီးပါစေနဲ့ဟု၍ဧတံဌာနနဝိဇတိတောင့်တ၍ရာကောင်းသောအရာမရှိပေတဲ့အဲ့ဒီတရားကိုမပျက်စီးစေပါမပျက်စီးပါနဲ့လို့တောင့်တမယ်ဆိုလို့ရှိရင်တောင့်တတိုင်းဖြစ်ပါမလားတဲ့မဖြစ်ဘူးဘာကြောင့်သူပျက်စီးသလဲဘာကြောင့်သူပြက်တယ်လဲ ဩဖြစ်လို့ပြက်တာဗောမဟုတ်လားဘာကြောင့်ပြက်တယ်လဲဖြစ်လို့ပြက်တာဗောမဖြစ်ရင်မပြက်ဘူးလူဘာကြောင့်သေးတယ်လဲမွေးလို့သေးတာပဲမမွေးရင်ဖြင့်မသေးဘူးဗောမဟုတ်ဘူးလားဒီတော့နိဗ္ဗာန်မှာယုတ်အဖြစ်တရားရှိသလား မရှိရဲ့ရုပ်အပြည့်ရှိပါမလားတခါနိဗ္ဗာန်မှာစိတ်ခေါ်တဲ့နာအဖြစ်တရားရှိသလားမရှိဘူးဆိုလို့ရှိရင်စိတ်ခေါ်တဲ့နာအပြည့်ရှိပါမလားဒီလိုဆိုလို့ရှိရင်နိဗ္ဗာန်ဟာဖြစ်မှုပြည့်မှုကလွတ်မနေဘူးလားလွတ်နေတဲ့ဖြစ်မှုကလွတ်ခြင်းကြောင့်ပြည့်မှုလွတ်သွားတယ်ဟုတ်တယ်မဟုတ်လားတကယ်လို့သာဖြစ်မှုများရှိရင်ဖြင့်ဒီနိဗ္ဗာန်ခေါ်တဲ့အမတ္တဟာပြည့်မှုမရှိနိုင်ဘူးလား ရှိနိုင်တယ်အခုတော့ဖြစ်မှုရှိရလားမရှိဘူးမရှိတော့ကပြက်မှုမရှိဘူးဒါကြောင့်မွေးမှုလည်းမရှိတဲ့အတွက်သေမှုလည်းမရှိဘူးဒါကြောင့်နိဗ္ဗာန်ဟာအမတံဟုတ်ကဲ့လားနိဗ္ဗာန်ဟာဘာလဲဘာအဓိပ္ပာယ်ရှိလဲမသေးတဲ့တရားဟုတ်ကဲ့လားအမရိတံမသေးတဲ့တရားအမရိမသေးတဲ့တရားအမြိုက်ဘာလဲ မသေးတဲ့တရားဟုတ်ကဲ့လားဒီတော့ဖြစ်မှုမရှိလို့မပြတ်ဘူးမွေးဖွားမှုမရှိလို့မသေးဘူးဆိုတော့ဒီနိဗ္ဗာန်ဆိုတဲ့တရားဟာ အဖြစ်တရားလားအရှိတရားလားဟောအရှိတရားမဟုတ်ပေဘူးလားတကယ်လို့သာ ဖြစ်ပေါ်လာတဲ့တရားဆိုရင်တော့သူဟာပြည့်အောင်မှာပဲဟုတ်ကဲ့လား ဖြစ်ပေါ်လာတယ်ဆိုတဲ့ကအကြောင်းကင်းလျက်ဖြစ်ပေါ်လာမလားအကြောင်းရှိလျက်ဖြစ်ပေါ်လာမလားအကြောင်းရှိလျက်ဖြစ်ပေါ်လာရမယ်အကြောင်းကပြုလုပ်ပေးမှပဲဖြစ်ပေါ်ရတယ်အကြောင်းကမပြုလုပ်ပေးရင်ဖြစ်ပေါ်မလာဘူးဒီတော့ဒီနိဗ္ဗာန်မှာဖြစ်တဲ့တရားမရှိသဖြင့်အကြောင်းကပြုလုပ်ပေးမှုလည်းမရှိဘူးဒါကြောင့်မလို့နိဗ္ဗာန်ဟာအကြောင်းကင်းတဲ့တရား ဟုတ်သလားနိဗ္ဗာန်ဟာဘာလဲအကြောင်းကင်းတဲ့တရားမသေးတဲ့တရားပြီးတော့မဖြစ်ဖဲနဲ့ရှိနေတဲ့အတွက်အရှိတရားဟောဟုတ်ပြီလားနိဗ္ဗာန်ဟာဘာတရားလဲအရှိတရားသိကြပြီလားအဖြစ်တရားလားအရှိတရားလားတကယ်လို့များဖြစ်ရင်ဖြင့်ပြည့်ရအောင်မှာ ဒါဖြင့်ပြည့်ရင်နိဗ္ဗာန်ဟာချမ်းသာတယ်လို့ခေါ်နိုင်မှာမလားမခေါ်နိုင်ဘူးချမ်းသာတယ်လို့ဆိုသဖြင့်နိဗ္ဗာန်မှာအပြည့်ရှိသလားမရှိဘူးအပြည့်မရှိဘူးဆိုသဖြင့်အဖြစ်ကောမရှိဘူးဒါဖြင့်ဘာရှိသလဲအရှိတဘာဝပဲတဲ့သူမူလကလေးကရှိနေတဲ့ဆင်းရဲငြိမ်းနေတဲ့တဘာဝကြီးပဲဟုတ်လားအဲ့ဒါကိုဘာခေါ်တယ်လဲနိဗ္ဗာန်သူ့ကိုပဲအမတ္တမသေးတရား အကာရဏအကြောင်းမဲ့တရားနော်အဲ့ဒီအမြိုက်တရားခေါ်တဲ့အမြတ်တရားဆင်းရဲငြိမ်းတဲ့သဘာဝကြီးကိုတိတ်တထလိုက်ရှာဖို့ရတဲ့တောထွက်လာတယ်တောထွက်လာတော့ပထမဆုံးဘသူစီဆရာခံရပါမလဲလို့စဉ်းစားကြည့်တော့ဥဒကယတိနဲ့တွေ့တော့ဥဒကယတိရဲ့ထာမ အာလာရယသိနဲ့တွေ့တော့အာလာရယသိရဲ့ဓမ္မတပိခံတယ်အာလာရယသိကသမထကမ္မထာနေသင်ပေးလိုက်တယ်သင်ပေးလိုက်တော့သမထကမ္မထာနေအာထုတ်တော့ဇန်9ပါးရတယ်10ပါးတောင်မရဘူးတမာဘ9ပါးနောက်ဆုံးတမာဘကြားနေတယ်အာလာရယသိတတ္တဒါပဲဒါမြင့်ဒါအမြိုက်တရားမသေးတရားဟုတ်ပလားဆိုမဟုတ်သေးဘူးစိတ်တည်ငြိမ်ုံမျှပဲရုပ်ရှိနေနာရှိနေတယ်သေုံမှ ဒီတော့ငါလိုချင်တဲ့တရားမဟုတ်သေးဘူးဆိုပြီးဆက်ထွက်သွားဥဒဂယိတိနဲ့သူတော့ဥဒဂယိတိထံနိခံသူကလည်းသမထကပ္ပနာအာထုတ်ခိုင်းတယ်အာထုတ်လိုက်တဲ့ချက်ချင်းသမာဘ80ဆင့်အထိရသွားတယ်ဒါလည်းပဲသမာဘ80ဆင့်ဆိုတာလည်းစိတ်တည်ငြိမ်နေတဲ့သဘောလေးမျှပဲဒါပဲစိတ်တည်ငြိမ်မှုအကောင်းတာကိုပဲဇံစိတ်တည်ငြိမ်မှုအကောင်းတာကိုပဲသမာဘလို့ပြောနေအဲ့တော့စိတ်တည်ငြိမ်ုံမျှလေးနဲ့အပြက်ကလွတ်ပလားလို့ဆိုတော့ မလွတ်သေးဘူးရုပ်ရှိနေရင် ဖြစ်ပြီးပြက်တာပဲစိတ်ရှိနေရင်လည်းဖြစ်ပြီးပြက်တာပဲအပြက်ကမှမကင်းသေးရင်ချမ်းသာခြင်းအတိတကယ်ရှိပါမလားမရှိနိုင်သေးဘူးဒီလိုစဉ်သူလိုချင်တဲ့အမြိုက်တရားရပါလားမရသေးတဲ့အတွက်ဆက်လက်ပြီးထွက်ခွာသွားသည်သွားပြီးတော့ဥရုဝေလတော်မှာသူရှေးကတည်ဘူးကြာဘူးလေ့လာဘူးထားတဲ့အကျင့်နီးလန်းနေနဲ့ အမြိုက်တရားရအောင်ကျင့်ကြံပွားများအားထုတ်တယ်6နှစ်ပတ်လုံးအဲ့ဒီမှာဘုန်းကြီးတို့ဘုန်းကြီးတို့ဘာသာပြန်နဲ့ many missions ကိုဘာသာပြန်နဲ့အနောက်တိုင်းမှာဘဝပြဒနာစာအုပ်မှာစာရေးဆရာကဘယ်လိုရေးထားလဲလို့ဆိုတော့ကျွန်ုပ်တို့သည်တဲ့ သိတ္တထကဲ့သို့အဲကျွန်ုပ်တို့လိုလားသော အမြတ်တရားကို ရနိုင်မှုရာအတွက်သိတ္တထကဲ့သို့အင်မတန်ကြီးကျယ်သောစည်းစိမ်ချမ်းသာနဲ့မိသားစုနှွေးထွေးသောမိသားစုပန်ရောစဉ်တို့ကိုဆွန့်လွတ်ပြီးတော့တောမထွက်နိုင်ကြကြီးတဲ့သူကဒီဆွန့်လွတ်နိုင်မှုကိုအလေးတင်ပြီးတော့သူကရေးထားတာ ဆွလွတ်နိုင်မှုကိုလေးတင်ပြီးရထတာတကယ်တော့စဉ်းစားကြည့်ရင်ဆွလွတ်နိုင်ဖို့မခဲရင်ဘူးလားခဲရင်နဲ့ပြီးတော့သူကအလားအလာရှိတဲ့မင်းသားတဲ့ဒီတိတ်တထကလေအလားအလာရှိတဲ့မင်းသားတဲ့ဘာအလားအလာရှိတယ်လဲစัจဝရေမင်းဖြစ်ဖို့အလားလားတဲ့စัจဝရေမင်းဆိုတာက တစ်စัจဝလာလုံးကိုအုပ်စိုးနိုင်တဲ့မင်းတတိုင်းကြီးလေးမဟုတ်ဘူးတကြွန်းလေးမဟုတ်ဘူး တနယ်လေးမဟုတ်ဘူးတိုက်ကြီးတတိုက်ကလေးမဟုတ်ဘူးစကြဝဠာတစ်ခုလုံးကိုအုပ်စိုးနိုင်တယ်မင်းနဲ့အဲ့ဒါလောက်ဖြစ်ဖို့အလားအလာရှိတယ်ဒါကိုလည်းသူသိတယ်အဲ့ဒီရရှိမဲ့စည်းစိမ်ကြီးတွေစွန့်တယ်အခုလက်ရှိအင်မတန်ကောင်းနေတဲ့စည်းစိမ်တွေကိုလည်းစွန့်တယ်စွန့်ပြီးတော့မှတပိတ်တလုံးပိုက်ပြီးတော့တော်ရဲတတိတိဟုတိဟုတိဖူစားပြီးတော့အမြိုက်တရားရှာတယ်ဆိုတာဒါ အင်မတန်သာမန်လူတို့အင်မတန်လုံနိုင်ခဲ့တဲ့ဟာပဲမဟုတ်ဘူးလားအဲ့ဒါကိုအခုနပြောတဲ့စာရေးဆရာကအလေးတင်ပြီးရေးလိုက်တယ်ကျွန်ုပ်တို့သည်တဲ့တိတ်တထခဲ့သို့ဒီလိုစည်းစိမ်ချမ်းသာနဲ့နှွေးထွေးသောမိသားစုတန်ရောစဉ်တွေကိုမစွန့်နိုင်ကြဘူးတဲ့အဲ့ဒါဒါမျိုးကိုစွန့်ပြီးတော့ လုံနိုင်တဲ့ပုဂ္ဂိုလ်ရဲ့ပါရမီဟန်နဲနဲနဲတဲ့ပါရမီမဟုတ်ဘူးဒါကြောင့်မဲ့သူဟာတကယ့်ကို အမြိုက်တရားအမြတ်တရားရတာပဲလို့သူပြောချင်တာအမြိုက်တရားအမြတ်တရားရတာပဲလို့ပြောချင်ပြီးအဲ့ဒါလို့ပုဂ္ဂိုလ်မျိုးက သူတို့ရဲ့ကြီးမားတဲ့ဉာဏ်နဲ့မျောမြင်ပြီးတော့ယူဆထားတဲ့ကံအယူအဆဓမ္မလွန်အယူအဆဟာဖြစ်ရဲ့ သေးသေးသိမ့်သိမ့်အယူဆမဟုတ်ပါဘူးအမတန်ကြီးကျယ်ပြီးတော့အမတန်သဘာဝကျတဲ့အယူအဆပါလို့နောက်ဆုံးမှ तू ကအဲ့ဒါတည်သွားကြတယ်အဲ့ဒါတည်ကြတယ်နဲ့ရှိက तू ကဒီဆွန့်လွတ်နိုင်တာကိုအလေးပေးပြီးတော့အစကရေးထားတယ်ဒီတော့ဥရဝေလာတော့မှ6နှစ်ကျင့်တယ်အကျင့်ကမှားနေတယ်ပင်ပင်မမစင်စင်ရဲ့ကျင့်မရဘူးဒါနဲ့ နောက်ဆုံးဒီအကျင့်မှားပဲလို့သိတဲ့အခါကျတော့မှအကျင့်မှားဆွန့်လွတ်ပြီးတော့အခုဗုဒ္ဓဂရာခေါ်တဲ့ဂရာသီသဒေတာသွားပြီးတော့ဗောဓိညောင်ပင်အောက်မှာသွားပြီးငယ်ငယ်ကရဘူးခဲ့တဲ့အာနာပါနဇံကိုအခြေခံပြီးတော့ယုံနာနှစ်ပါးကို ရှုမှတ်ပွားများအားထုတ်တဲ့အခါကျတော့မှသိဒ္ဓထဟာကဆုံလာပြီနေ့ အာယုံမတက်ခင် အချိန်ကလေးမှာအာယုံမတက်ခင်အချိန်လေးမဟုတ်ဘူးအာယုံတက်ပြီးအချိန်ပေါ့လေအဲ့ဒီအချိန်လေးမှာပဲသုံးလောကထွဋ္ဌာမှာတပ်ပညုသုံးလောကထွဋ္ဌာတပ်ပညုဘုရားအစ်ဖြစ်တယ်တဲ့အရဟတမေညာနဲ့တပ်ပညုတရွှေညာရအရဟတမေညာကတိဋ္ဌထဘုရားလောင်းရဲ့တဏ္ဍမှာရှိနေတဲ့လောဘဒေါသမောဟစိုက်တဲ့ကိလေသာတွေကို အမြစ်ပြတ် လုံးဝနောင်အခါဘယ်ခါမှပြန်ပြီးမဖြစ်ပေါ်ရအောင်အထာတမေညာကပယ်ဖြတ်သုတ်သင်ခုတ်ထွင်ရှင်းလင်းပြလိုက်တယ်အဲ့ဒီအထာတမေညာရတာနဲ့တပြိုင်တည်းထဲပဲသဗ္ဗညုတရွှေညာတော်လည်းရတယ်သဗ္ဗညုတရွှေညာတော်ဆိုတာကအာယုံပြုတ်ကြည့်လိုက်လို့ရှိရင်အလုံးစုံသိတဲ့ညာအဲ့ဒါလို့ဆိုပြီးဘုရားဆင်းရဲဖြစ်တယ်ဘုရားဖြစ်ပြီးတော့ တတ္တဝါအများ အတွက်ရည်ရွယ်ပြီးတော့ဖရာအဖြစ်ကို ကြီးမားတဲ့မဟာကရုဏာတော်နဲ့ခံယူပြီးလာတာကိုသူကိုယ်တိုင်ဆင်းရဲငြိမ့်ညင်တဲ့သာသနာဝတ်ကလွတ်ချင်တယ်ဆိုလို့ရှိရင်တော့ဒီပင်ကရာမြတ်စွာဘုရားခြေရင်းကလေးကအရဟတမေညာအရဟတဖူညာရဖို့ရာအတွက်အကြောင်းဥပနိတယပြည့်စုံပြီးသားပဲပြည့်စုံပြီးသားပဲမဲ့လို့သန္တရာဝဆင်းရဲမှာ စုံကြီးဆိုင်ကြီးနဲ့မျောပါပြီးဆင်းရဲကိုအကြိမ်ကြိမ်ဖန်ဖန်ခံစားနေရတဲ့တတ္တဝါတွေကိုကယ်တင်လိုတဲ့လမ်းပြလိုတဲ့ကြီးမားသော မဟာကရုဏာတနာကျင်နာမှုမဟာကရုဏာရှေ့သွားရှိတော့ရှေ့သွားရှိတဲ့အတွက်တတ္တဝါတွေကတင်မှုဆိုပြီးတော့ဖျားဖြစ်အောင်ကျင့်လို့အခုဖျားဖြစ်လာတယ်ဒီတော့မူလရည်ရွယ်တဲ့အတိုင်းပဲဖျားဖြစ်ချိန်ကစပြီးမနေမနာ တတ္တဝါများကိုတရားရည်အမြိုက်စေတိုက်ကြွေးပြီးတော့နိမန်လမ်းမှန်ပြပြီးတော့တန္တရာဝဆင်းရဲကလွတ်မြောက်အောင်ကြိုးပမ်းတော်မူခဲ့တယ်အဲ့ဒါလိုကြိုးပမ်းတော်မူခဲ့လို့43ဝါမြောက်ဝါဆိုပြီးတဲ့အခါမှာအဲ44ဝါမြောက်ဝါဆိုပြီးတဲ့အခါမှာမြတ်စွာဘုရားဘယ်မှာတရင်သုံးတယ်လဲဆိုတော့ဇေတဝန်ကျောင်းတော်မှာတရင်သုံးတယ် ဟုတ်လွဲလို့လေအဲ့ဒီအချိန်မှာရာဇကြိုပြည်ဝေလူဝန်ကျောင်းတော်မှာတရင်သုံးတယ်ဝေလူဝန်ကျောင်းတော်မှာတရင်သုံးတဲ့အခိုင်မှာဂိဇဂုတ်တောင်ကိုလည်းပဲမြတ်စွာဘုရားမကြွာခဏသွားပြီးတော့တရင်သုံးတယ်ဂိဇဂုတ်တောင်ဆိုတာရာဇကြိုပြည်နာမှာဒီသောဒေသနာတော်ကတော့ဂိဇဂုတ်တောင်ကနေပြီးစထားတယ် ဂိဇဂုတ်တောင်ဆိုတာပါဠိကဂိဇကူတဂိဇကူတဂိဇဆိုတာလင်းဒကူတဆိုတာ တောင်တို့ဂိဇကူတဆိုတာလင်းဒတောင်တို့လင်းဒတောင်တို့ဆိုတာဒီမှာအတိတ်ပဲနှမျိုးယူကြတယ်ကျမ်းဂန်ကလင်းနာတွေနားခိုနေရာဖြစ်တဲ့တောင်တို့ဖြစ်လို့တဲ့သူကိုဂိဇကူတလို့ခေါ်ရဲတဲ့ဒါကတမျိုး နောက်တစ်ခုကအဲ့ဒီတောင်ထွကြီးကလင်းဒကြီးနဲ့တူလို့မို့လို့လဲသူ့ကိုဂိဇကုတဂိဇဂုလို့ဒီလို ခေါ်တယ်ဟောအဲဘယ်ဟာကဘိုးသဘာဝကြတော့ပရိသတ်တို့လင်းသားနဲ့တူလို့ဂိဇဂုတ်ခေါ်တာကသဘာဝကြသလားလင်းသားတွေနေရာဖြစ်လို့မို့ဂိဇဂုတ်ခေါ်တာကသဘာဝကြလားဟမ် လင်းသားတဲ့နေရာဖြစ်လို့ထားပါတော့ဘာပဲဖြစ်နေနေအဲ့ဒီမှာသတင်းသုံးနေတဲ့အချိန်မှာဂိသကုတ်တောင်တစ်လှည့်သတင်းသုံးလိုက်ဝေလူဝကြောင်တစ်လှည့်သတင်းသုံးလိုက်အဲ့ဒါလိုသတင်းသုံးနေတဲ့အချိန်အဇာတတကအဲ့ဒီရာဇကြိုးပြည့်ရှင်ဘယင်အဇာတတကသူကဗိမိတာရရဲ့သားတော် ဖခင်ဗိမိတာရကိုတတ်ပြီးတော့ဘယင်ဖြစ်ရယူလာတဲ့အဇာတတအဇာတတကသူနဲ့ရာဇကြိုဆိုတော့ရာဇကြိုမြို့ တီယာတိုင်းကိုမကရတိုင်းလို့ခေါ်တယ်အဲ့ဒီမကရတိုင်းဟာဝိဇီတိုင်းနဲ့နေချင်းစပ်နေ မကရတိုင်းကတောင်ဘက်ကဝိဇီတိုင်းကမြောက်ဘက်ကဝိဇီတိုင်းရဲ့မြို့တော်ကဝေသာလီမြို့တော်ဝေသာလီမြို့တော်ဒါကြောင့်အဲ့ဒီဝိဇီတိုင်းသာဘယင်းတွေကိုရံဖယံခါဝိဇီမင်းများလို့လည်းခေါ်တယ်ရံဖယံခါဝေသာလီမင်းများလို့လည်းခေါ်တယ်တောင်ဘက်တိုင်းဖြစ်တဲ့ဝိဇီတိုင်းကတော့ သူကသမဏနိုင်ငံခဏနိုင်ငံခဏနိုင်ငံဆိုတာဘယင်တူတဲ့အုပ်ဆိုတာမဟုတ်ဘူးဝေသာလီမင်းခေါ်သလိုများသောအားဖြင့်သိတာတော့သူတို့ကို လိတ်ဆဝီမင်းနေ လို့ခေါ်တယ်လိတ်ဆဝီမင်းနေလို့ခေါ်တယ်အသားအရေအလွန်လှပလွန်လို့တယ်ဒီမင်းတွေကလိတ်ဆဝီမင်းနေခေါ်တယ်အဲ့ဒီလိတ်ဆဝီမင်းတို့ရဲ့ ဝေတာလိမြို့မှာနန်းဆိုင်နန်းဆိုင်တဲ့လက်စွေမင်းတို့ရဲ့ဝိဇီတိုင်းအုတ်ချုပ်ပုံအုတ်ချုပ်နည်းကဧကရစ်စနစ်နဲ့အုတ်ချုပ်တာမဟုတ်ကနာစနစ်နဲ့အုတ်ချုပ်တာစုပေါင်းအုတ်ချုပ်တာစုပေါင်းအုတ်ချုပ်တယ်ဆိုတော့ဝိလက်စွေမင်းသားတွေအလုံးလွတ်တော်မှာတက်တက်ပြီးတော့မှလွတ်တော်ကနေပြီးတော့စီမင်းဥပဒေတွေတညီကျင်တွေချတဲ့ချမှတ်ပြီးမှအဲ့ဒီဥပဒေအတိုင်းတိုင်းပြည်ကိုအုပ်ချုပ်ကြတာ ဒီလိုဆိုတော့အများစုပေါင်းပြီးအုပ်ချုပ်တဲ့တိုင်းပြည်ဆိုတော့အစည်းအဝေးမကြာခဏစည်းဝေးကြရတိုင်ပင်ဆွေးနွေးကြရတယ်ပေါ့ဒါပေမဲ့အခုခေတ်ရှိသလိုအထက်လွတ်တော်အောက်လွတ်တော်တော့မရှိဘူးအခုခေတ်တချို့နိုင်ငံတွေမှာအောက်လွတ်တော်ဆိုတာရှိတယ်အောက်လွတ်တော်ကပြဋ္ဌာန်းပြီးမှအထက်လွတ်တော်ပို့အထက်လွတ်တော်ကတော့မူကြီးမှတ်ရတယ်အစရှိသည်အဲဒါလိုပုံကိုယ်တွေက တိုင်ပင်ညှိညွတ်ပြီးတော့ဆုံးဖြတ်ကြရတာဟုတ် ဒီလိုမဟုတ်အခုကတော့အောက်လွတ်တော်ဆိုတာကတော့မရှိဘူးလက်ဆွေမင်းကြီးမင်းသားတွေပဲသူတို့စုပေါင်းပြီးတော့လွတ်တော်တက်ပြီးတော့စုယုံတိုင်ပင်ဆွေးနွေးပြီးဥရေပြုပြီးတော့အုပ်ချုပ်ကြတာညီလဲအင်မတန်ညီညွတ်တယ်ခဏနိုင်ငံပေါ့ဒါပေမဲ့အခုခေတ်ခေါ်နေဆိုသမဏနိုင်ငံလို့ခေါ်ရင်လဲခေါ်လို့ရတာပေါ့လေအဲတောင်ဘက်ကဖြစ်တဲ့မကရတိုင်း ဟိုအုပ်ဆိုးတယ်အဇာတတကတော့မကရာတိုင်းကိုသူအုပ်ဆိုးတာကဧကရစ်စနစ်နဲ့အုပ်ဆိုးတယ်ဧကရစ်စနစ်နဲ့ဆိုတာတူရီတအာနာဓာတဇင်တအာနာနဲ့အုပ်ချုပ်တာအဲ့ဒီအဇာတတကမြောက်ဖက်တိုင်းကဝေသာလီပြည်လိတ်စဝီဝိဇိမင်းတွေကိုလက်နဲ့နိုင်ငံလောက်ပြီးတော့တိုက်ခိုက်သိမ်းယူခြင်းတယ်။ဘာကြောင့်လဲလို့ဆိုတော့ အများစုပေါင်းအုပ်ချုပ်တဲ့နိုင်ငံနဲ့တူးတဲ့အုပ်ချုပ်တဲ့နိုင်ငံအားကောင်းတဲ့အခါကျတော့အများစုပေါင်းအုပ်ချုပ်တဲ့နိုင်ငံကကောင်းတာ哦ကောင်းတော့တစုံတရာအကျိုးခံစားစရာရှိပြီးနေဇတ်မှာအကျိုးခံစားစရာရှိတယ်ဆိုလို့ရှိရင်အဲ့ဒီလိတ်စုမင်းဝိဇိမင်းတွေကပဲသူတို့ကအရင်ဥဥသွားတယ်ဒါတော့အဲ့ဒါကိုအဇာတတကမင်းမြို့မင်းလွင်ထက်ထက်မြက်မြက်ဆိုတော့ဒါမခံနိုင်ဘူးမခံနိုင်တော့ အဲ့ဒါလို့ဦးလည်းမခံနိုင်ဘူးဒီလက်စွေဝိဇိမင်းတွေဒီတိုင်းသာရှိနေမယ်ဆိုလို့ရှိရင်တော့သူဟာအမြဲတမ်းနောက်ကျနေမှာပဲအကျိုးခံစားစရာရှိလို့ရှိရင်သူတို့ယူရှိမှာပဲဒီတော့သူတို့မရှိမှပဲဖြစ်မယ်သူတို့ကိုဖျက်ဆီးပြစ်မယ်ဆိုပြီးဇာတတကဝိဇီတိုင်းကိုစစ်တိုက်ဖို့ရပြင်ဆင်တယ်ပြင်ဆင်တော့သူစိတ်ကူးထဲမှာပေါ်လာတယ် ငါဟာကလိုချင်လို့တိုက်ဖို့စိတ်ကူးတာတကယ်တော့သူတို့ကအများစုပေါင်းထားတဲ့နိုင်ငံငါကတူတဲ့နိုင်ငံတိုက်မယ်ဆိုလို့ရှိရင်ငါအရှုံးဖြစ်ရပါပဲအဲ့တော့ဒီနည်းနဲ့တော့မရဘူးအရန်တိုက်လို့တော့မဖြစ်သေးဘူးပညာရှိတပါးပါးစီအကြံတောင်းပြီးမှတယောက်ယောက်စီအကြံတောင်းပြီးမှအဲ့ဒီအကြံဉာဏ်အတိုင်းလိုက်နာရရင်ကြိုက်မယ်ဒါဖြင့်လောကမှာ ပညာအရှိဆုံးပုဂ္ဂိုလ်ပဲပုဂ္ဂိုလ်လဲစဉ်းစားလိုက်တော့မြတ်စွာဘုရားသူတွေ့တယ်တွေ့တော့အာမြတ်စွာဘုရားလောက်မြတ်စွာဘုရားအကြံဉာဏ်အတိုင်းငါတိုက်မှာပဲအဲ့ဒါလို့ဆိုပြီးတော့ဝတ္တကာရပုံနာကိုမြတ်စွာဘုရားစီလွတ်လိုက်တယ်ပုံနာတော်ကြီးမြတ်စွာဘုရားစီသွားပါမြတ်စွာဘုရားစီသွားပြီးတော့ အခုဟာနော်မြတ်စွာဘုရား44ဝါမြောက်ဝါဆိုပြီးဝါကျွတ်တဲ့ဝါကျွတ်ပြီးတဲ့အချိန်ဒီချိန်နောက်မြတ်စွာဘုရားဘယ်နှဝါလောက်ဆိုဖို့ကြံသေးတော့ဟမ်တဝါပဲကြံတော့တယ်ဘာကြောင့်လဲဘယ်နှဝါတော့မြတ်စွာဘုရားကဝါဆိုတာ45ဝါနော်အဲအဲ့ဒီအချိန်လေးကိုသတိထားချိန်လေးသတိထားဒီတော့ ဝိတ္တကာရကိုလျှောက်တယ်ဝိတ္တကာရကိုခုနအကျိုးအကြောင်းပြောပြီးလွတ်လိုက်တယ်တူတူပေါ့ဒီတော့ဝိတ္တကာရကမြတ်စွာဘုရားထံသွားတယ်ဝတ္တကာရမြတ်စွာဘုရားထံရောက်လို့ရှိခိုးဥချပြီးအလဘတလဘစကားပြောနေတော့အရှင်အနန္ဒကလည်းအနာမှာရှိတယ်ရှိတော့ဝတ္တကာရကလျှောက်တယ်မြတ်စွာဘုရားအဇာတတဘယင်ကလွတ်လိုက်လို့လာပါတယ် တပည့်တော်များရဲ့မင်းကြီးဟာဝိဇီတိုင်းကိုတိုက်ခိုက်ပြီးသိမ့်ယူလိုပါတယ်အဲဒါလိုတိုက်ခိုက်သိမ့်ယူလို့သိမ့်မသိသိလိုတဲ့အတွက်တပည့်တော်လာပြီးလျှောက်ထားပါတယ်ဖရာတဲ့ဟာမကြဘူးလားစစ်တိုက်ချင်တာဖရာလာလျှောက်တယ်နော်မတော်ဘူးလားတော်လိုက်တာနော်အဲ့တော့မြတ်စွာဘုရားကဘယ်လိုအကြံဉာဏ်ပေးလိုက်မလဲ ဟမ်လက်နဲ့များများလူအားများများသွားစုပြီးတော့တိုက်ရင်နိုင်မှာတကွယ်လို့အမိန့်ပေးလိုက်တော့မမေ့ဘူးလားဒါဖြင့်ပဲလို့လဲမြတ်စွာဘုရားကဝတ္တကာရလာလျှောက်တော့ဝတ္တကာရကိုစကားအထုမပြောဘဲနဲ့အနားမှာရှိတဲ့အရှင်အာနန္ဒာကိုလှည့်ပြီးမိန်ကြားတယ်အာနန္ဒာတဲ့ဝိဇိမင်းတွေဟာ စီဝေမကြာခဏစီဝေကြရဲ့လားတိုင်ပင်စီဝေဆွေးနွေးမှုများများပြုကြရဲ့လားတဲ့အရှင်အနန္ဒာကိုမေးတယ်အဘိနသဏိပါဒသဏိပါဒဘဟုလားမကြာခဏစီဝေးကြရဲ့လားတဲ့စီဝေးတိုင်ပင်မှုများများပြုကြရဲ့လားတဲ့ အများစုပေါင်းလောက်တဲ့အလုံးမှန်သမျှဟာအဲ့ဒါစီဝေးတိုင်ပင်ဖို့ဟာသိလို့တာပေါ့ကိစ္စပေါ်တိုင်းစီဝေးတိုင်ပင်သင့်တယ်မကြေညက်သေးတိုင်းစီဝေးတိုင်ပင်သင့်တယ်မဟုတ်ဘူးလားကိစ္စပေါ်တဲ့အခါစီဝေးတိုင်ပင်မှုမပြုတ်ဘူးဆိုလို့ရှိရင်အဲ့ဒီအလုံးလုံးဖြစ်ပါမလားမလုံးဖြစ်ဘူးတခါစီဝေးတိုင်ပင်တော့တောင်ရင်မာရဲ့တယောက်တစ်ပေါက်ဖြစ်နေတယ်မငြိမညွတ်သေးဘူးဆိုလို့ရှိရင်တော့အလုံးလုံးဖြစ်ပါမလား မလို့ဖြစ်ဘူးဒီလိုဆိုတော့ကညီညီညွတ်ညွတ်ရှိအောင်ကျင်ညက်သွားအောင်ထက်ခါထက်ခါစီဝေထက်ခါထက်ခါတိုင်ပင်ထက်ခါထက်ခါဆွေးနွေးမလိုဘူးလားလိုတယ်အဲ့ဒါလို့ဆိုလို့ရှိရင်ဒီတစ်ချိန်မှာစီဝေးလို့မကျင်ညက်တဲ့နောက်တစ်ချိန်ကျင်ညက်လိုက်နောက်တစ်ချိန်ကျင်ညက်လိုက် အပေးအယူအလျှော့အတင်းလုပ်လိုက်ပြီဆိုလို့ရှိရင်တော့ပြေလဲမသွားနိုင်ဘူးလားအလျှော့အတင်းမလုပ်လို့ကတော့ရမလား မရဘူးအတင်းညီတက်တက်ဆိုရင်တော့ပြတ်ဖို့ပဲရှိတယ်မဟုတ်ဘူးလားအဲ့ဒါကြောင့်မြတ်စွာဘုရားကအာနန္ဒာတဲ့ဝိဇိမင်းတွေလိษဝီမင်းတွေဟာမကြာခဏစည်းဝေးကြရဲ့လားစည်းဝေးတိုင်ပင်မှုများကြရဲ့လားတဲ့မေးတော့အရှင်အာနန္ဒာကလျှောက်ထားတယ်မမမြတ်စွာဘုရားတဲ့လိษဝီမင်းတွေဝိဇိမင်းတွေဟာအခုတိုင်လည်းပဲ အခုအချိန်ထိမကြာခဏစည်းဝေးကြပါတယ်စည်းဝေးတိုင်ပင်ဆွေးနွေးမှုလည်းများများ ပြုကြပါတယ်ဖရာတဲ့ဒါပေမဲ့တခုရှိတာပေါ့စည်းဝေးပြီးတိုင်ပင်ဆွေးနွေးတယ်ဆိုတာအသီးအသီးပုဂ္ဂိုလ်အသီးသီးရဲ့သူတို့ရဲ့အယူအဆ အကြံဉာဏ်ကိုရဲရဲဝွန့်ဝွန့်တင်ပြနိုင်မှလည်းပဲဒီအစည်းအဝေးဟာအမှန်အကန်ဆုံးဖြတ်နိုင်မှာပေါ့မဟုတ်ဘူးလားရဲရဲဝံ့ဝံ့မတင်ပြနိုင်ဘူးဆိုလို့ရှိရင်အမှန်ကန်ဆုံးပြနိုင်မှာမလားမဆုံးပြနိုင်ပါဘူးဟိုကြည့်ရဒီကြည့်ရနဲ့ဟိုငဲ့ဒီဆောင်လုပ်နေရပြီဆိုလို့ရှိရင်တော့မှန်ရာကိုမရောက်တော့ဘူးပေါ့အဲ့ဒီမှာတော့လိတ်စဝီမင်းတွေကကိုရဲ့နတူတဲ့ကိုရဲ့နတူဆိုတာ ဒီစကားနားလဲသလားနားမလဲဘူးနော်အဲ့ဒါအယက်စကားကိုရင်တူဆိုတာသူ့ရဲ့မူလစကလုံးအဓိပ္ပာယ်ကတော့ဘုန်းကြီးထင်တာကိုနှင့်ဒန်းတူကိုနှင့်ဒန်းတူဆိုတဲ့စကလုံးကိုအပြောများသွားတဲ့အခါကျတော့ကိုရင်တူလို့ဒီလိုပြောသုံးသွားတာ ਨੇ တူးတယ်အရက်ထဲမှာပြောရပါတယ်ဘုန်းကြီးတို့ဗမာပြည်သားတဲ့အညာကဗမာတွေမှာတော့ဒီစကားသုံးတယ်အောက်ကလူတွေတော့မသိဘူး အောက်ကလူတွေတော့ဗမာပြည်သားလားမပြည်သားလားမသိဘူးနော်ဘုန်းကြီးတို့ကတော့ဗမာပြည်သားလို့မလို့အဲ့ဒီစကားသုံးတယ်ကိုနှင့်တန်းတူဆိုလိုတာကတူးနဲ့တူးအည်အသွေးတန်းတူအဆင့်အတန်းတန်းတူတွေလိတ်ဆွေမင်းတွေကအည်အသွေးတန်းတူအဆင့်အတန်းတန်းတူတွေဆိုတော့အဲ့ဒီပုံကိုယ်တွေစုပေါင်းပြီးတော့စီဝေးတဲ့လွတ်တော်မှာ မပြောရတာရှိမလားမရှိဘူး မိမိမှာရှိတဲ့အကြံကောင်းညာကောင်းကိုတင်ပြရဲတယ်သူများအကြံညာလဲမကောင်းမှုထင်ရင်ကန့်ကွက်ရဲတယ်ဝေဖန်ရဲတယ်မဟုတ်ဘူးလားအဲ့ဒါလို့ဆိုပြီးဆိုလို့အဲ့ဒါလို့ဝေဖန်လဲဝေဖန်နိုင်တယ်တင်လဲတင်ပြနိုင်တယ်ဆိုရင်တော့ဒီအစည်းအဝေးဟာအမှန်ကမရောက်နိုင်ဘူးလားရောက်နိုင်တယ်အဲ့ဒီအစည်းအဝေးကချလိုက်တဲ့ဆုံးဖြတ်ချက်လဲမှန်ကန်သောဆုံးဖြတ်ချက်မဖြစ်နိုင်ဘူးလားကြည်ကြည်ညံ့ညံ့အာမနာပါမနာဆွေးနွေးပြီးတော့ဆုံးဖြတ်ထားတဲ့အဆုံးဖြတ်အဲ့ဒါလို့ဆိုလို့ရှိရဲ့ ဒီအစည်းအဝေးကဖြစ်ပေါ်တဲ့အဆုံးပြအတိုင်းအကောင်အထည်ဖော်ပြီဆိုလို့ရှိရင်ကောင်းတာတွေကြီးပဲဖြစ်ဖို့များတယ်ပေါ့ဒါကြောင့်မြတ်စွာဘုရားကအာနန္ဒာတဲ့ဝိဇိမင်းတွေဟာမကြာခဏစီဝေးကြတယ်စီဝေးတိုင်မမှုများတယ်ဆိုလို့ရှိရဲ့အဲ့ဒါလို့သူတို့လိုက်နာကြင်ညာနေသမျှကာလပတ်လုံးဝိဇိမင်းတွေဟာမௌချတိုးတက် ကြီးပွားကြအောင်ပဲတဲ့ မုတ်ချတိုးတက်ကြီးပွားကြအောင်မယ်တဲ့ယာဝကိဝင်သာအာနန္ဒဝိဇီအဘိနသဏိပါဒာသဏိပါဒဘဟုလာဟုတ်ဒီယေဝပါဝိဇိနံပါတိကံခာနောပရိဟာနိအာနန္ဒจิตာအာနန္ဒယာဝကိဝိစာအကျင့်မြတ်လောက်ကလပလုံးလင်ဝိဇီဝိဇီတိုင်းသာ လိတ်စဝီမင်းအများတို့သည် အဘိနာသဏိပါဒမပြစည်းဝေးကြကုန်သည်ဝါမကြာခဏစည်းဝေးကြကုန်သည်သဏိပါဒဘဟုလာတိုင်ပင်စည်းဝေးဆွေးနွေးမှုများကုန်သည်ဘဝိတန်တိဖြစ်ကြကုန်လတံဒါဝထိုသို့မကြာခဏစည်းဝေးခြင်းတိုင်ပင်စည်းဝေးဆွေးနွေးမှုများခြင်းရှိနေသမျှကာလပတ်လုံး ဝိဇိဏံဝိဇိတိုင်းသာလိတ်စဝီမင်းများတို့ဤဝုဒ္ဓိယေဝကြီးဝါတိုးတက်ခြင်းကိုသာလင်ပါတိကင်ခာမြော်လျက်ရမည်နောပရိဟာနိမဆုပ်ယုံနိုင်ပေတဲ့ဒီတိုင်းသာဆိုလို့ရှိရင်ဝိဇိမင်းတွေဟာတဲ့ကြီးပွားတိုးတက်အောင်မှသေးကြတယ်တဲ့သူတို့မဆုပ်ယုံနိုင်ဘူးတဲ့ဒါကိုဘာခေါ်လဲဆိုတော့ရာဇအပရိဟာနိယတရားလို့ကျမ်းဂန်ကနာမည်တတ်တယ် ရာဇအပရိဟာနိယတရားဆိုတာမင်းတို့ဤကြီးပွားကြောင်းတရား9ပါးတဲ့မင်းတို့ရဲ့ကြီးပွားကြောင်းတရား9ပါးဒါနံပါတ်1နောက်နံပါတ်2ကအာနန္ဒာတဲ့ဒီဝိဇိမင်းတွေဟာအစည်းအဝေးကိုတညီတညွတ်ထဲလာကြရဲ့လားတဲ့အစည်းအဝေးကတညီတညွတ်ထဲထပြန်ကြရဲ့လားတဲ့ အစည်းအဝေးကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုတညီတညွတ်ထဲအကောင်အထည်ဖော်ကြရဲ့လားတဲ့မေးတယ်မြတ်စွာဘုရားစကားတော့သိစိစက်သေးကြတာပဲတမက္ကာသာနိပတိသာနိပတိတာဟွန်တိတမက္ကာဝုဋ္ဌာန်တိတမက္ကာဝိဇိကရဏီယာနိကရွန်တိတဲ့ အစည်းအဝေးကိုအညီအညွတ်လာကြရဲ့လားတဲ့အစည်းအဝေးမှထတဲ့အခါကျတော့လည်းပဲအညီအညွတ်ထကြရဲ့လားတဲ့အစည်းအဝေးကချမှတ်လိုက်တဲ့ဆုံးဖြတ်ချက်တွေကအညီအညွတ်အကောင်အထည်ဖော်ကြရဲ့လားတဲ့အဲ့ဒီသုံးချက်လုံးလိုအပ်တာကြီးပဲအစည်းအဝေးအညီညွတ်လာကြရဲ့လားဆိုတာ အစည်းအဝေးမတက်တဲ့မင်းများရှိသေးသလားအားလုံးညီညီညွတ်ညွတ်အစည်းအဝေးတက်ကြသလားဒါလည်းအချက်တစ်ချက်နောက်တစ်ချက်ကအဲ့ဒါလိုအစည်းအဝေးတက်ဖို့လာတဲ့အခါမှာလည်းပဲတူးကတိတ်စောနေပြီတူးကတိတ်နောက်ကျနေတယ်ဒီလိုမဟုတ်ဘဲနဲ့စည်းဝေးဖို့ရသတ်မှတ်ထားတဲ့အချိန်နဲ့မရှိမနှောင်တညီတညွတ်ထဲရောက်ကြရဲ့လားလို့ဆိုလိုတယ်အဲ့ဒီမှာကျမ်းဂန်ကဖွင့်ပြထားတဲ့တကယ်လို့တဲ့ အဲ့ဒီလက်စုမင်းနေတဲ့ကတချို့သောပုံကိုယ်တွေဟာတဲ့အော်ငါအပြင်ဒီနေ့မိသားစုကိစ္စဘယ်ကိစ္စရှိသေးရဲ့အစည်းအဝေးမတက်နိုင်သေးဘူးလို့သွားမတက်ရဲနဲ့ဒါအငြိညွတ်ဆွေးတာမဟုတ်ဘူးတဲ့အော်ငါဒီနေ့ဖြစ်ရဲ့ဘသူနဲ့ချိန်ထားတာအဲ့ဒီချိန်ထားတဲ့ကိစ္စလေးရှိသေးရဲ့အစည်းအဝေးမတက်နိုင်သေးဘူးဆိုပြီးတော့အဲ့ဒီချိန်ထားတာလေးကြောင့်အစည်းအဝေးကို မတက်ဖက်နဲ့နေတာအငြိညွတ်ဆွေးတာမဟုတ်ဘူးတဲ့အဲ့ဒါလို့မဖြစ်ရဘူးတဲ့ စုပေါင်းလှုပ်ဆောင်တဲ့နေရာမှာအဲ့ဒါလို့မဖြစ်ရဘူးတဲ့ဘလို့ဖြစ်ရမလဲလို့ဆိုတော့အစည်းအဝေးစီကြီးတီးပြီဆိုလို့ရှိရင်အစည်းအဝေးခမ်းပါတယ်မရှိမနှောင်သတ်မှတ်ထားတဲ့အချိန်မှာရောက်ရမှာစီတီးတံကြားတာနဲ့ပဲတဲ့ထမင်းစားနေတဲ့လူကလည်းပဲထမင်းတဝက်တစ်ပြက်ရှိသေးတယ်စီတီးတံကြားပြီဆိုဆက်မစားနဲ့တော့တဲ့ထားခဲ့ပြီးမှပြန်ပြန်မစားလို့ရတယ် ထားခဲ့တဲ့သမင်းစားရကထပြီးတော့အစည်းဝေးတန်းလာတယ်အဝတ်စားလဲနေတဲ့ပုဂ္ဂိုလ်ကလည်းပဲအဝတ်စားလဲတော့မယ်အစည်းဝေးစီတန်ကြပြီဆိုလို့ရှိရင်ဧကေအဝတ်စားတော့ငါပြီးအောင်လဲလိုက်အောင်မဟဲဒီစည်းဝေးနောက်ကြလဲကိစ္စမရှိပါဘူးသူတို့အရင်ရောက်နေတဲ့လူတွေတိုင်မညဆွေးနွေးကြလှုပ်လိုက်ကြမပေါ့အဲ့ဒါလို့သဘောထားပြီးနောက်မှသွားတာမျိုးမဖြစ်ရဘူးတဲ့အဝတ်စားလဲနေတော့လဲ လဲနေတဲ့အဝတ်စားတန်းလန်းကြီးယူခဲ့တဲ့လမ်းမှာဝတ်သွားတဲ့နောက်ဆုံးမဖြစ်တာဘူးဆိုလို့ရှိရင်အစည်းအဝေးကြမှာထိုင်မှဝတ်တဲ့အဲအစည်းအဝေးတော့အညီညွတ်ရအောင်လာတဲ့ကျန်ကကအဲ့ကြောင်ပြတော်တော်စိစက်တယ်အဲ့ဒါလို့အစည်းအဝေးကိုလေးလေးစားစားသဘောထားပြီးညီညီညွတ်ညွတ်အဲ့ဒါလောက်တောင်ဂယုစိုက်ကြတဲ့ပုံကိုယ်တွေအုပ်ချုပ်တဲ့နိုင်ငံမကြီးပွားပဲနေမလားမကြီးပွားပဲမနေဘူး မကြီးပွားပဲမနေဘူးအဲ့တဲ့ဒီအတိုင်းပဲဘုန်းကြီးတို့လူမှုရေးအစည်းအဝေးတွေလူမှုရေးအဖွဲ့အစည်းတွေဘာသာရေးအဖွဲ့အစည်းတွေအစိုက်တဲ့အဖွဲ့အစည်းတွေမှာလည်းပဲအဲ့ဒါလိုအစည်းအဝေးကိုအလေးတမှုဂရုတစိုက်လုပ်ပြီးတော့အညီအညွတ်မလာတဲ့ပုံကိုတယောက်မှမရှိဘဲနဲ့အညီအညွတ်လာကြပြီလာတဲ့အခါမှာလည်းပဲတိတ်လဲနောက်ကြမနေစေဘဲနဲ့တိတ်လဲဆော့မနေစေဘဲနဲ့ချိန်ထားတဲ့အချိန်မှာပဲ မရှိမနှောင်ရောက်ကြပြီဆိုလို့ရှိရင်ဒီအဖွဲ့အစည်းရောမတိုးတက်ပေဘူးလားတိုးတက်တဲ့တိုးတက်နိုင်တယ်တဲ့အဲ့ဒါလို့မဟုတ်ဘဲနဲ့ငါအမေကိစ္စရှိသေးဟဲ့ဇနီးကိစ္စရှိသေးတယ်ဟဲ့အဲသားကိစ္စရှိသေးတယ်ဟဲ့ဟိုမှာသားရုပ်ရှင်လိုက်ပြအောင်မယ်အဲဒီနေ့တော့အစည်းဝေးသွားလို့မဖြစ်သေးဘူးခဲ့အဲ့ဒါလို့ဆိုပြီးဒီအကြောင်းပြဘာမဟုတ်တာလေးတွေနဲ့အကြောင်းပြပြပြီးတော့အစည်းဝေးတက်ဖို့ပြက်ပြီဆိုရင်တော့အဲ့ဒီအဖွဲ့အစည်းလှုပ်လို့လို့ဖြစ်မလား မဖြစ်ဘူးပြက်ပြီးတာအောင်မေရောအဲ့ဒီအဖွဲ့စည်းပြက်တယ်တဖြည်းဖြည်းတဖြည်းဖြည်းပြက်တာပဲဒါကြောင့်မြတ်စွာဘုရားဒီအချက်ကိုအလေးအနက်ထားပြီးတော့မေးတာ ပြီးတော့အစည်းအဝေးကတညီတညွတ်ထဲထားကြရဲ့လားတဲ့တချို့ကအစည်းအဝေးစစကရှိသေးတယ်စလို့မှဆိုကြပါစို့ဆုံးဖြတ်ချက်တစ်ခုတစ်ခုပဲချမိကရှိသေးတယ်နောက်ဆွေးနွေးစရာက၄၅၆ခုရှိသေးတယ် အဲဘယ်ကိစ္စလဲရှိနေလို့ခွင့်ပြုပါအောင်ဆိုပြီးဟောထားပါအဲ့ဒီတယောက်ကသာတော့ဟိုနောက်တယောက်ကလည်းပဲအဲသူ့မှာလည်းဘယ်အရေးကဘာပိုးအရေးကြီးနေလို့အဲ့ဒါသွားပြရစေခွင့်ပြုပါအောင်အဲ့ဒါလို့သာထသွားမယ်ဆိုလို့ရှိရင်တော့ဒီမှာအစည်းအဝေးမှာတိုင်ပင်ဆွေးနွေးစရာလူရှိပါဦးမလားမရှိဘူးဒါဖြင့်ဒီအစည်းအစည်းအဝေးမပြတ်ပေဘူးလားပြတ်တာပေါ့အစည်းအဝေးအဲ့ဒါလို့သာအစည်းအဝေးပြတ်နေပြီဆိုရင်ဒီအဖွဲ့အစည်းကမပြတ်ဘူးလား သွားပြီအဲ့ဒီအဖွဲ့စည်းလဲသွားပြီဘာမှကိုသုံးမဖြစ်တော့လိတ်စဝီမင်းတွေကအဲ့ဒါလို့မဟုတ်ဘူးတဲ့အစည်းဝေးလာလဲတညင်တညွတ်ထဲလာကြတယ်တမက်ကသန္တိပဒန္တိအစည်းဝေးကထလဲတမက်ကဝုဋ္ဌန္တိတညင်တညွတ်ထဲထကြတယ်တဲ့အဲ့ဒီမှာကျမ်းဂန်ကတစ်ချက်ဆိုထားသေးတယ်အစည်းဝေးကခါစောစောထမိတဲ့လူကလည်းပဲစိတ်ထဲမှာဇနိုးဇနောင်ဖြစ်တတ်တယ်တဲ့ ငါရှိနေတော့စီဝေးပြောဆိုတဲ့ဟာတွေကတော့ဟိုရောက်ဒီရောက်နဲ့ဘာမှအရေးမရအဖတ်မရပါပဲငါမရှိတော့မှပဲအစီအွေးကဆုံးဖြတ်ချက်များချလိုက်လို့ရှင်တော့ဘာချလိုက်မှငါမသိဘူးဒုက္ခပါပဲလို့အဲ့ဒါလို့လဲဇနောင်ဇင်လင်းလဲဖြစ်တတ်သေးတယ်တဲ့ဒါကြောင့်တညီတညွတ်ထဲအစီအွေးကထားဖို့လိုတယ်တဲ့မကောင်းဘူးလားကောင်းလိုက်တာ မြတ်စွာဘုရားတရားတော်ကိုလေတချို့ကနားမလဲကြတော့မနှံ့ဆက်ကြတော့ဘလို့ထင်ကြလဲလို့ဆိုတော့ဓမ္မလွန်ကောင်းစားရေးတရားတူရိနိဗ္ဗာန်ချမ်းသာရရေးတရားလို့ဒီလိုအယူဆမှားကြတယ်။ကဲအခုအချက်တွေကြည့်လို့ရှိရင်ကဲဓမ္မလွန်ကောင်းစားရေးတဲ့တဲ့တူရိချမ်းသာရေးတဲ့တဲ့ဟုတ်ကဲ့လားမဟုတ်ဘူးအများကြီးအများကြီးပဲလောကမှာလိုက်နာစရာတွေ လောကကြီးပွားရေးအတွက်လိုက်နာစရာတွေမြတ်စွာဘုရားကြုံရကြုံရမှချမှတ်ပြီးသွားတာနောက်တစ်ခါအစည်းအဝေးကချလိုက်တဲ့ဆုံးဖြတ်ချက်ကိုလည်းပဲတဲ့တညီတညွတ်ထဲအကောင်ထဲပေါ်ကြရလားတဲ့တညီတညွတ်ထဲအကောင်ပေါ်တယ်ပေါ်ကြရလားဆိုတာဟောဟောဒီမှာဆုံးဖြတ်ချက်တော့ချပြီကဲဒီဆုံးဖြတ်ချက်ဘယ်သူတောင်းယူလို့မလဲတခါတရံဆိုတချို့အစည်းအဝေးမှာအဲ့ဒီဟာတောင်းယူလို့မဲ့လူမပေါ်ငြိမ့်နေတယ် အစည်းအဝေးတစ်ခုလုံးအကြတာတောင်ကြားရမလားအောင်မရတောင်ယူခြင်းလုံးလို့လားမယူခြင်းလုံးလို့လားဟေးဒါဖြင့်သူတို့အစည်းအဝေးတက်လာပြီးအမှုဆောင်လုပ်နေဘာအသုံးကြလိတ်စဝီမင်းနေမှာအဲ့လိုမရှိဘူးတဲ့ဘလို့လဲလို့ဆိုတော့ဆုံးမြတ်ချက်ချပြီဆိုကဲဒီဆုံးမြတ်ချက်ဘယ်သူအကောင်ဖော်ဖို့အကောင်ထဲဖော်ဖို့ဘယ်သူတောင်းယူမလဲအဟံပထမအဟံပထမလို့ဆိုရဲအဲ့လိုလာတာတဲ့ အဟံပထမဆိုတာပါတော့အဟံငါသည် ပထမအရင်ဆုံးနဲ့ဟောအဟံပထမငါအရင်ဆုံးငါအရင်ဆုံးဆိုတာအာကျွန်တော်အကောင့်ထဲဖော်ပြရစေကျွန်တော်အကောင့်ထဲဖော်ပြရစေသူများတွေတခြားတောင်းပေးပါအဲ့ဒီဟာပေးပါအဟံပထမဆိုတာကျွန်တော်အရင်ဆုံးအကောင့်ထဲဖော်ပြရစေတဲ့အဲ့ဒီလိုတဲ့အဲ့ဒါလို့ဆိုတော့တညီတညွတ်ထဲအကောင့်ထဲဖော်ရမကြပြီဘူးလားအဲဟော ကျုပ်ကတော့ဟိုအိမ်မှာဘယ်ကိစ္စလေးရှိလို့အဲသူ့ခိုင်းမှာအဲ့လိုသာဆိုအဟံပထမဟုတ်မလားဒါသာတင်ကြီးတညွတ်ထဲအကောင်ထဲပေါ်တာဟုတ်ပါမလားမဟုတ်ဘူးဒီလိုဆိုလို့ရှိရင်အဲ့ဒီလက်စုဝိမင်းနဲ့ကြီးပွားပါမလားအဲ့တော့အဖွဲ့အစည်းတစ်ခုမှလည်းပဲဒီလိုအကောင်ထဲပေါ်ရမှာဗောလီဘောပုတ်ပေးနေလို့ရှိရင်ဘယ်နဲ့လို့ဒီအဖွဲ့အစည်းအလုပ်လုပ်လို့ဖြစ်မလား မဖြစ်ဘူးအဲ့ဒါတဖြည်းဖြည်းနဲ့ဘာဖြစ်မလဲအဲပြက်မယ်ဘောလီဘောပုတ်တဲ့အဖွဲ့ဟုတ်လားအဲ့လိုမလုပ်ရဘူးတဲ့အဲ့ဒီမှာအချက်၃ချက်တညီတညွတ်ထဲအစည်းအဝေးလာရမယ်တညီတညွတ်ထဲအစည်းအဝေးကပြန်ရမယ်ထတယ်ဆိုတာပြန်တာပဲတညီတညွတ်ထဲအစည်းအဝေးဆုံးဖြတ်ချက်ကို အကောင်အထည်ဖော်ရမယ်တဲ့ အမှန်ကောင်းတာပဲအဲ့ဒါဒါအဖွဲအစည်းတိုင်းအဖွဲအစည်းတိုင်းအစည်းအဝေးတိုင်းအစည်းအဝေးတိုင်းမလိုက်နာသင့်ဘူးလားလိုက်နာလို့ရှိရဲ့အဲ့ဒီအဖွဲအစည်းဟာကိစ္စမှန်သမျှပြည်စည်းအောင်မြင်အောင်ဆောင်ရွက်နိုင်သည်မလိုက်နာဘူးဆိုလို့ရှိရဲ့နော်ဘာကိစ္စမှပြည်အောင်ဆောင်ရွက်နိုင်မဲ့အဖွဲမဟုတ်မဟုတ်လားအရှင်အနန္ဒကမြတ်စွာဘုရားတဲ့ဝိဇိတိုင်းသာလက်စွေမင်းများဟာ မကြာခဏလဲစီဝေးအဲအစီဝေးကလည်းအငြင်းညွတ်လာကြပါတယ်အစီဝေးကပြန်တဲ့အခါမှာလည်းအငြင်းညွတ်ပြန်ကြပါတယ်အစီဝေးဆုံးဖြတ်ချက်ကိုလည်းတညီတညွတ်တည်းပဲအကောင်ထဲဖောနေကြပါတယ်ဗျာလို့ဆိုတော့မြတ်စွာဘုရားကအာနန္ဒာတဲ့ဝိဇီတိုင်းသားလိတ်ဆိုရင်မင်းတွေဟာအခုအတိုင်းသာအငြင်းညွတ်အစီဝေးလာကြမယ်အငြင်းအညွတ်အစီဝေးကပြန်ကြမယ်အစည်းအဝေးချုံဆုံးဖြတ်ချက်ကိုအညီအညွတ် အကောင်အထည်ဖော်နေကြသမျှကာလပတ်လုံးတော့ဝိဇီမင်းတွေဟာကြီးပွားတိုးတက်နေကြအောင်မှာပဲ သူတို့ဘယ်တော့မှမဆုတ်ယုံနိုင်ဘူးတဲ့ဟောဒါကနံပါတ်2အချက်ဟုတ်ကဲ့လားရာဇအပရိဟာနိယမင်းတို့ရဲ့ကြီးပွားကြောင်းတရား9ပါးအောက်နံပါတ်3က အပညာတဏပညပေတိပညပင်တိပညာတဏသမုတ်စိန်တန်တိတဲ့အနန္တာတဲ့ဝိဇီတိုင်းသာလိတ်ဆွေမင်းတွေဟာမပညာမတတ်မှတ်ရသေးတဲ့အခွန်တွေကိုတဲ့ထပ်မှတ်ပြီးပညာတတ်မှတ်သလားပညာတတ်မှတ်တဲ့အခွန်တွေကိုမကောက်ခံတဲ့အတွေ့အခွန်တွေပြတ်ကုန်ကြသလားတဲ့ဒီမှာ သာမညအဖြစ်ဆိုလို့ရှိရင်တော့အပညာတံမပညာရသေးသည်ကိုနပညာပင်တိမပညာကိုပညာတံပညာပြည်သည်ကိုသမုတ်စိန်တန်တိပြတ်စေကြကုန်၏သာမအဖြစ်တော့ဒါဆိုလိုတာကအတိပ္ပယ်ကမတတ်မှတ်ရသေးတဲ့ရှေးကရှေးကရှေးမင်းနေမတတ်မှတ်တဲ့အကောက်ခွန်တို့ဝင်ငွေခွန်တို့လဲခွန်ရာခွန်တို့အဲ့ဒီအခွန်တွေကို တိုးတက်ပြီးတော့ သတ်မှတ်ပြီးနေကြသလားရှေးကမင်းတွေသတ်မှတ်သွားတဲ့အခွန်တွေကို မကောက်ခံတဲ့အတွေ့အခွန်တွေပြတ်သွားသလားဒါမေးတယ်ဒါတော့အရှင်အနန္ဒကမြတ်စွာဘုရားတဲ့ဝိဇိမင်းတွေဟာရှေးမင်းတွေမသတ်မှတ်ခဲ့မချမှတ်ခဲ့တဲ့အခွန်တွေလည်းတိုးပြီးမကောက်ပါဘူးဘုရားတဲ့ရှေးမင်းတွေသတ်မှတ်ထားခဲ့တဲ့အခွန်တွေကိုလည်းပြတ်မသွားစေဘဲနဲ့ ရနေကြအတိုင်းရအောင်ကောက်ခံကြပါတယ်ဘုရားတဲ့ညောမြတ်စွာဘုရားကမိန်ကြတဲ့ဒီမှာလည်းပဲကျမ်းဂန်ကတော်တော်အသေးစိတ်ဖော်ပြထားတဲ့ရှင်းမင်းတွေမတတ်မှတ်သေးတဲ့ကင်းကွန်တွေအကောက်ခွန်တွေလေကွန်ရာကွန်အိမ်ကွန်မီးကွန်အခုကလာဆိုရင်လျှက်စစ်ခွန်အကုန်လုံးပေါ့လေအဲ့ဒါတွေတိုးပြီးအခွန်တွေတတ်မှတ်ကောက်မယ်ဆိုလို့ရှိရင်တဲ့ပြည်သူပြည်သားဆင်းရဲလို့မို့တိုင်းပြည်မကြီးပွားနိုင်ဘူးတဲ့ ဒါတခြားဟာတွေလည်းအများကြီးပဲတော်တော်များများဖော်ပြထားတဲ့သဘာဝကြဒါတွေလျှောက်ပြောနေလို့မပြီးဘူးတခါသတ်မှတ်ထားတဲ့ရှေးကသတ်မှတ်ထားတဲ့အခွန်တော်တွေကိုမကောက်လို့မလို့ရအောင်မကောက်နိုင်လို့အခွန်တော်တွေပြတ်သွားပြန်ပြီဆိုလို့ရှိရင်လည်းမင်းဗန္ဒာကြီးကြရော့ပါလို့မလို့တိုင်းပြည်အုပ်ချုပ်ဖို့ခက်ချက်ခက်ခဲတယ်တဲ့။ဒါကြောင့်မြတ်စွာဘုရားကအာနန္ဒာရှင်အာနန္ဒာကိုအာနန္ဒာတဲ့ဝိဇိတိုင်းသာလိတ်စွေမင်းများဟာ မပညာမတတ်မှတ်သေးတဲ့အခွန်တွေကိုလည်းတိုးမကောက်ပညာတတ်မှတ်ပြီးတဲ့အခွန်တွေကိုလည်းပဲရအောင်အပြတ်မခံမင်းနဲ့ရနေကြတိုင်းရအောင်ကောက်ကြက်ကောက်နေကြသမျှကာလပတ်လုံးဝစီမင်းတို့တိုးတက်ကြီးပွားကြအောင်မှာပဲတဲ့မဆုတ်ရုပ်ဘူးတဲ့ဟောဒါကနံပါတ်3ချက်နံပါတ်4ချက်အနန္တာတဲ့ဝိဇိမင်းတွေဟာကျေးသူတွေကိုယူသေးကြရဲ့လားတဲ့ ကြီးတဲ့ဝိဇ္ဇိမင်းကြီးတွေကိုယူသေးကြရဲ့လားတဲ့အဲ့ဒီကြီးသူတွေရဲ့စကားကိုအတွေ့အကြုံရှိတဲ့ပုံကိုယ်တွေရဲ့စကားကို နားထောင်ရမယ်လို့ဒီလိုဘောသဘောရှိရဲ့လားတဲ့အရှင်အနန္ဒကမြတ်စွာဘုရားဝိဇ္ဇီတိုင်းသားတွေဟာကြီးသူတွေကိုအမှန်မှယူသေးကြပါတယ်ကြီးသူတွေရဲ့စကားကိုလည်းပဲလိုက်နာနာယူကြပါတယ်ဘုရားလို့ဆိုတော့မြတ်စွာဘုရားကအာနန္ဒာတဲ့ဝိဇ္ဇီတိုင်းသားလက်စွေမင်းများဟာ ကြီးသူတွေကိုယိုသေးပြီးကြီးသူတို့စကားကိုယိုယိုသေးသေးလိုက်နာနားထောင် နေကြသမျှကာလပတ်လုံးတဲ့တိုးတက်ကြီးပွားနေမှသိကြတယ်မဆုံးရုပ်ဘူးတဲ့ဘယ်နှချက်ရှိသွားပြီလဲ၄ချက်ရှိသွားပြီနောက်တစ်ခါအာနန္ဒာတဲ့ဝိဇီတိုင်းသားလိတ်ဆွေမင်းတွေဟာအမျိုးသမီးတွေကိုအနိုင်အထက်ပြုပြီးတော့မတော်မတရားဖျက်ဆီးသိမ့်ပိုက်တာတွေများရှိသလားတဲ့မရှိပါဖေရတဲ့ဟုတ်ပြီအာနန္ဒာတဲ့ ဝိဇိတိုင်းသားလိတ်ဆွေမင်းသားတွေဟာအမျိုးသမီးတွေကိုအနိုင်အထက်ပြီးလူရက်ပြီးတော့မတော်မတရားဖြစ်စည်းသိမ့်ပိုက်မှုမရှိသမျှကာလပတ်လုံးသူတို့ဟာ ကြီးပွားတိုးတက်နေဦးမှာပဲမဆုတ်ယုတ်နိုင်ဘူးတဲ့ဘယ်နှချက်ရှိသွားပြီလဲငါးချက်ရှိသွားပြီအာနန္ဒာတဲ့နောက်တစ်ချက်ကဝိဇိမင်းတွေဟာမြို့တွင်မြို့ပြင်မှာရှိတဲ့ ဝိဇိတိုင်းသူတိုင်းသားတွေပူဇော်နေကြကိုးကွယ်နေကြနတ်ကောနန္နစသည်တွေကိုတဲ့မဖြက်စည်းကြဘူးလားတဲ့အဲ့ဒီနတ်ကောနန္နစသည်တွေကိုသူတို့ပူဇော်ရုပ်ပတ္တရုပ်အတိုင်းပူဇော်ပတ္တကွင်ပြုထားရဲ့လားအရှင်အနန္ဒမမဒီအချက်မှလည်းပဲဝိဇိတိုင်းသားများမြို့တွင်မြို့ပြင်မှာရှိတဲ့နတ်ကောနန္နတွေကို မဖြက်စည်းကြပါဘူးပူဇော်ပတ္တရုပ် ဗလိနတ်စာတွေကိုလည်းပူဇော်ပတ်သက်ွယ်ပြုထားကြပါတယ်ဘုရားလို့ပြောတော့မြတ်စွာဘုရားကအာနန္ဒာဒီလိုဆိုလို့ရှိရင်ဝိဇီတိုင်းသားလိတ်စီဝိမင်းသားတွေဟာကြီးဝတိုးတက်နေအောင်မှာပဲမယုတ်လျော့ဘူးတဲ့ဒီတော့ဒီနေရာမှာမြတ်စွာဘုရားကဒီအချက်မှာနတ်ကောနတ်နန်းတွေကိုမဖြည့်ဆည်းကြဘူးမဟုတ်လားမဖြည့်ဆည်းကြဘူးလား နတ်တွေကိုပူဇော်ပသယုဗလိနတ်စာ တရားနဲ့လျော်တဲ့ဗလိနတ်စာကိုပူဇော်ပသမှုပြုရလားပသခွင့်ပြုကြရလားဆိုတာနတ်ပူဇော်ပသတာကို အားပေးလို့လို့မဟုတ်ဘူးဝိဇီတိုင်းသားတွေလိတ်စွေမင်းတွေဝေသာလီပြည်ကြီး ကြီးပွားချမ်းသာအောင်မှာကို ပြောလို့လို့တကယ်လို့သာစဉ်းစားကြည့်ပါတိုင်းပြည်တပြည်မှာလူသန်း100ရှိတယ် တန်တရားရှိတယ်ဆိုအဲ့ဒီတန်တရားတွေက69သံ9သိန်း99,999ယောက်ကနတ်ပူဇော်မှုတွေကိုယုံကြည်မနေကြဘူးလားယုံကြည်နေကြတော့အဲ့ဒါလို့အများယုံကြည်နေတဲ့ဟာကိုသွားပြီးတော့ဖြည့်ဆည်းပြည့်ရင်တိုင်းသူပြည်သားကစိတ်ချမ်းသာပါမလား စိတ်မချမ်းသာဘူးအဲ့ဒီအုပ်ချုပ်သူကိုထောက်ခံမှာမလားမထောက်ခံမှုဆိုလို့ရှိရင်အုပ်ချုပ်သူချမှတ်တဲ့စီမင်းဥပဒေဖြောင်းဖြောင်းတန်တန်မလိုက်ဘူးမလိုက်ဘူးဆိုလို့ရှိရင် တိုင်းပြည်ကြီးပွားတိုးတက်ကြောင်းအလုပ်တွေလည်းအကူအညီဖြစ်အောင်မလုပ်ပေဘူးပေါ့ဒီလိုဆိုလို့ရှိရင်ဒီတိုင်းပြည်ကြီးပွားပါမကြီးပွားဘူးဒါကြောင့်မို့လို့ကြီးပွားကြောင်းတရားကိုမြတ်စွာဘုရားကဟောနေတာဟဲ့နတ်ပူဇော်ပတ်သားကြလို့ဒီလိုပြောတာမဟုတ်ဘူးဒါတော့မြတ်စွာဘုရားကအရှင်အာနန္ဒာကို အနန္ဒာတဲ့လက်ဆွေဝိဇိတိုင်းသာလက်ဆွေမင်းတွေဟာပူဇော်ပတ္တမြဲဖြစ်တဲ့မြို့တွင်မြို့ပနတ်ကောနန္ဒန်တွေကိုပူဇော်ပတ္တမှုဗလိနတ်စာတရားနဲ့လျော်တဲ့ဗလိမဗလိနတ်စာတဲ့သူများအသက်တတ်ပြီးတော့ကျွေးတဲ့ဗလိနတ်စာတော့မဟုတ်ပါဘူးတာမန်ငပြောသည်အုံသည်တင်ုံဒါမျိုးနဲ့တူပါတယ်အဲ့ဒါကို ပြုတ်လောက်ပြီးတော့ဒါကိုပြုတ်လောက်တာမတားမြစ်ဘူးဆိုဆိုလို့ရှိရင်ねဒီလိုကြင့်ကြံနေသမျှကာလပတ်လုံးဒီလိတ်ဆွေမင်းဝိဇ္ဇီတိုင်းသားလိတ်ဆွေမင်းများဟာကြီးပွားတိုးတက်နေအောင်မှသိကြသည်တဲ့ဘယ်တော့မှသူတို့မဆုံးရုပ်ပေဘူးတဲ့နောက်နံပါတ်3နံပါတ်4နံပါတ်9အချက်ကအာနန္ဒာတဲ့ဝိဇ္ဇီတိုင်းသားလိတ်ဆွေမင်းများဟာသမဏဗျမဏ ဒါကနေပြီးဖြစ်ပေါ်လာတဲ့ယဟန္တာအရှင်မြတ်တွေကိုရက္ခဝရဏဂုတ်တိပြည့်စုံစေရလားတဲ့ရက္ခဝရဏဂုတ်တိဆိုတာမလိုလားအပ်တဲ့အနှောင့်အယှက်တွေမဖြစ်အောင်စောင့်ရှောက်တားမြစ်ပေးတာတခါလိုလားအပ်တဲ့အကျိုးတွေဖြစ်ပေါ်အောင်ဆောင်ရွက်ပြီးပေးတာဒါကိုရက္ခဝရဏဂုတ်တိခေါ်တယ်တိုက်ရိုက်ဆိုလို့ရှိရင်တော့တိုင်းပြည်တွင်းမှာရှိတဲ့ ယဟနာအရှင်မြတ်တွေယဟနာအရှင်မြတ်တွေဆိုတော့လည်းပဲယဟနာတွေတက်တက်ဒီလိုမဟုတ်ပါဘူးယဟနာမဖြစ်သေးတဲ့ယဟန်တော်တွေရောပြီးတော့ဗျမနာအမိခံနဲ့ကောင်းတဲ့အကျင့်တွေကျင့်နေတဲ့ပုဂ္ဂိုလ်တွေရောပေါ့ဒီပုဂ္ဂိုလ်တွေကိုတဲ့မလွန်လားအပ်တဲ့အနှောင့်အယှက်အဖြစ်စီးတွေမကြရအောင်တားမြစ်ပေးရမယ်စောင့်ရှောက်ပေးရမယ်ပြီးတော့သူတို့ရဲ့အကျိုးဖြစ်ထွန်းရဖြစ်ထွန်းကြောင်းကိုလည်းပဲဆောင်ရွက်ပေးရမယ် အဲ့ဒါလိုလောက်ခဲ့လာတယ်အရှင်အနန္ဒာကလောက်ပါတယ်ဗျာဒီတော့မြတ်စွာဘုရားကအာနန္ဒာတဲ့ဒီဝိဇ္ဇီတိုင်းသားလက်စွေမင်းတွေဟာသမဏဗျမဏယဟန်ပုံနာနဲ့ယဟန်တာတွေကိုမလိုလားအပ်တဲ့အနှောင့်အယှက်တွေအဖြစ်အစီးတွေမကြရအောင်စောင့်ရှောက်ထိမ့်သိမ့်ပေးခြင်းလိုလားအပ်တဲ့ဖြစ်ပေါ်စေတဲ့အကျိုးတရားတွေဖြစ်ပေါ်အောင်ဆောင်ရွက်ပေးခြင်းဆိုတဲ့ဒီအချက်တွေပြုလုပ်ကြင်ကြံနေသမျှကာလပတ်လုံး ဝိဇိတိုင်းသားလိတ်စုမင်းတွေဟာကြီးဘွားတိုးတက်အောင်မှမဟုတ်ချပဲကြီးဘွားတိုးတက်နေမှမဟုတ်ချပဲမဆုပ်ယုပ်ပေဘူးတဲ့ဟောခုနှစ်ချက်ထောက်သလားရာဇာအပရိဟာနိယမင်းတို့ရဲ့ကြီးဘွားကြောင့်ခုနှစ်ချက်ဒီတော့အဲ့ဒါလို့မြတ်စွာဘုရားကအရှင်အနန္ဒမိန့်ကြားတယ်မိန့်ကြားပြီးတော့မှအနာကဝတ္တကာရပဲလှည့်လိုက်တယ်ဝတ္တကာရကတော့နားထောင်နေတယ် နားထောင်နေတော့ဗြဟ္မဏကြီးတဲ့ဒီကြီးပွားကြောင်း9ပါးကိုတို့များတစ်ချိန်ကသာရန္တရကြောင်းမှနေစဉ်အခါကဝိဇီတိုင်းသာလိတ်ဆူမင်းများကိုတို့များဟောခဲ့ဘူးသင်ကြားပေးခဲ့ဘူးတဲ့တဲ့ဆိုလိုတာကအဲ့ဒီတုန်းကတို့ဟောခဲ့သင်ကြားခဲ့တဲ့အတိုင်းဒီလိတ်ဆူမင်းတွေဟာအခုတိုင်ကြင်ကြံနေကြတယ်ဒီတော့ဒီလိုကြင်ကြံနေသမျှကာလပတ်လုံးဒီလိတ်ဆူမင်းတို့ မင်းတွေကိုမင်းတို့သွားပြီးတိုက်ဖို့များစိတ်မကူးနဲ့လမ်းကြသွားမယ်ဒီလိုမဟုတ်လားအဲ့ဒီအတိတ်ပဲကိုဒီအထိတော့စကားမပြောဘူးပေါ့တို့သာရန္တရဇေဒီမှာသာရန္တရကျောင်းမှာနေစဉ်ကလိတ်ဆွေမင်းတွေကိုဒီအပရိဟာနိယတရားရာဇအပရိဟာနိယတရားမင်းတို့ရဲ့ကြီးပွားကြောင်းခုနှစ်ပါးတရားကိုတို့များဟောခဲ့တယ်ဒီတော့မှဝတ္တကာရလျှောက်တဲ့မမရှင်တော်မြတ်ဖရာ ဝိဇိတိုင်းသားလက်ဆွေမင်းတွေဟာဒီជីវာကြောင့်ခုနှစ်ပါးလုံးကိုမလိုက်နာအောင်တော့ဒီထက်ကတပါးပါးကိုပဲသူတို့သေးသေးချာချာလိုက်နာတယ်ဆိုလို့ရှိရဲ့ဒီဝိဇိတိုင်းသားလက်ဆွေမင်းတွေဟာជីវာတိုးတက်နေမှာပါဗျာတဲ့မဆုံးနိုင်ပါဘူးတဲ့အခုတော့ခုနှစ်ပါးလုံးလောက်မှပဲသူတို့လိုက်နာကျင့်ကြံနေတယ်ဆိုတော့သူတို့ဟာကြီးပွားနေအောင်မဲ့ပုံကိုယ်တွေပါပဲဖေရတဲ့မဆုတ်နိုင်ဘူးတဲ့ဒါကြောင့်အဇာတတမင်းဟာ ဒီလိတ်ဆွေဝိဇ္ဇီတိုင်းသားလိတ်ဆွေမင်းတွေကိုစစ်တိုက်ခြင်းအပြင်တော့သူဘယ်တော့မှ မသိယူနိုင်ပါဘူးတဲ့အညတရဥပလာပနာယအညတရမိထုပေတာယအညတရဥပလာပနာယသွေးဆောင်ဖြာရခြင်းကိုဖယ်ထားပြီးတော့အညတရမိထုပေတာယခြေထိုးခြင်းကိုဖယ်ထားပြီးတော့တဲ့စစ်တိုက်လို့မနိုင်နိုင်ပါဘူးတဲ့ဆိုလိုတာက ဒီတိုင်းဆိုလို့ရှိရင်တော့လက်ဆွေမင်းတွေကိုစစ်တိုက်လို့တော့မနိုင်တော့ပါဘူးဗျာတဲ့အဇာတသသွေးဆောင်ဖြားယောင်းပြီးတော့ပစ္စည်းပစ္စည်းအနဲ့ဖြစ်စေအမျိုးသမီးကညာနဲ့ဖြစ်စေအစရှိသည့်တွေးဆောင်ဖြားယောင်းခြင်းအဖြစ်တော်၎င်းဓမ္မမဟုတ်သူတို့အတွင်းနဲ့ဝင်ပြီးအချင်းချင်းကွဲပြားအောင်ခြေထိုးခြင်းအဖြစ်တော်၎င်းနိုင်နိုင်ပါလိမ့်မယ်တဲ့မိထုပေတာဆိုတာညီညွတ်ရေးပြအောင်လုပ်တာခြေထိုးတာပေါ့အဲ့ဒါလို့လျှောက်ပြီးတော့ ပုံနာလဲသဘောပေါက်သွားလို့မလို့မှန်မှန်မြတ်စွာဘုရားတပည့်တော်မြတ်လဲကိစ္စအများကြီးရှိပါသေးတယ်လိုအပ်တဲ့ကိစ္စလဲပြီးပြီဖို့ခွင့်ပြုတော်မူပါဘုရားပြန်မရစေလျှောက်ထားပြီးတော့ပြန်သွားတယ်ဝိသကာရပြန်သွားတဲ့အခါကျတော့မြတ်စွာဘုရားကအရှင်အနန္ဒာပဲလှည့်ပြီးတော့အနန္ဒာတဲ့ရာဇကြုံပြည်နာမှာအနေပါမှာဝါကတ်တဲ့တန်ဃာတွေအားလုံးစုဝေးစေတဲ့အရှင်အနန္ဒာချက်ချင်းစုဝေးရဲ့ စုဝေးပြီးတော့မြတ်စွာဘုရားအဲ့ဒီသံဃာအစည်းအဝေးမှာတရားဟောတာအဲ့ဒီမှာတော့လောကီစည်းစိမ်နဲ့ကြီးပွားရမှာလားတရားအနေနဲ့ကြီးပွားရမှာလားတရားအနေနဲ့ကြီးပွားရမှာဒါဖြင့်ယောဂီကြီးပွားကြောင်းဆိုလို့ရှိရင်တော့ဘာအနေနဲ့ကြီးပွားရမှာလဲတရားအနေနဲ့ကြီးပွားရမှာအဲ့တော့ယဟန်ကြီးပွားကြောင်း9ပါးဟာယောဂီကြီးပွားကြောင်း9ပါးမဟုတ်ပေဘူးလားမပြောနိုင်ဘူးလား အဲ့ဒီမှာမြတ်စွာဘုရားကဒီလိုမိတ်နေရာဝကိဝင်စာဘိက္ခုေဣမေဘိက္ခုကာမရာမဘဝိတန္တိကာမရတဝௌဒိယေဝကာမရတပရိဟာနိယေဝဘိက္ခုဏပါတိခေကနောဝௌဒိဘိက္ခဝေရှင်သာရှင်သမီးတို့ဘိက္ခဝေရှင်သာယဟန်များတို့ဣမေဘိက္ခုဤငါဤရှင်သာယဟန်တို့သည် ကာမာရာမအမှုလုပ်ငန်း၌မွေလျော်ကြကုန်သည်ကာမရတာအမှုလုပ်လုပ်ငန်းဖြင့်ပျော်ပိုက်ကပျော်ပိုက်ကြကုန်သည်စေဘွိတန်ဒီအကယ်၍ဖြစ်ကုန်ညာအာဧဝံတတိဤသို့ဖြစ်လာသောဘေကုဏငါဤจิตာယဟန်များတို့ဤပရိဟာနိယေဝဆုတ်ယုတ်ခြင်းကိုသာလဲပါတိကင်ခါမျောလင့်နိုင်ဤနောဝုဒ္ဓိជីវာတို့တဲ့ခြင်းကိုမမျောလင့်နိုင်ပေတဲ့တို့จิตာယနေဟာ အလုတ်ကိစ္စမှာသာပျော်မွေ့နေမယ်ခိုလုတ်ဒီလုတ်နဝကမ္မအလုတ်တွေမှာသာပျော်မွေ့ပြီးတော့သီလသမารိပညာအကျင့်တရားတွေနဲ့မပျော်ပိုက်ကြဘူးဆိုလို့ရှိရင်တဲ့ယဟန်တို့ဟာတိုးတက်မလားဆုံးယုံမလားဆုံးယုံမယ်တဲ့ဒါကြောင့်မလို့အလုတ်မများစေနဲ့ကိစ္စမများစေနဲ့တဲ့ကိစ္စနဲပါစေတဲ့ဒါဖြင့်ယဟန်တော်တွေမှာကိစ္စနဲမှတရားဘက်ကိုသဲသဲမဲမဲအားထုတ်နိုင်လို့မလို့တိုးတက် မှာဖြစ်တယ်လို့ယောဂီမှာကောကိစ္စများနေရင် တိုးတက်ပါမလားမတိုးတက်ဘူးတရားထုတ်လာတယ်ဆိုတာကိစ္စနည်းနည်းနဲ့လားမှာမဟုတ်လားအဲဒီကြတော့လေကိစ္စနည်းစေရမှာကိစ္စမဟုတ်တာတွေကိစ္စလုံးမနေရဘူးဓမ္မသာလျင်တရားရှုမှတ်ခြင်းပွားများအထုတ်ခြင်းများများရတာအမှန်ကမြတ်စွာဘုရားကတရားအထုတ်ခြင်းတတ်မှတ်ထားတာ24နာရီရှိတဲ့အနက်ကနာရီ20အထုတ်ရမယ်လေ4နာရီအိတ်တယ်ဟော ဒီမှာတော့အဲ့ဒီနာရီ20တဲကနှုတ်เสียရတွေရှိတယ်ပေါ့လေဘာတွေနှုတ်เสียရှိတယ်လဲဆိုတော့မနေ့ဖျားဖို့တက်တာတစ်ကြိမ်နှုတ်ရမယ်တန်ရှင်းရေးတစ်ကြိမ်နှုတ်ရမယ်ဟုတ်တယ်မဟုတ်လားပြီးတော့တရားနာတာတစ်ကြိမ်နှုတ်ရမယ်တရားစစ်တာတစ်ကြိမ်နှုတ်ရမယ်သူသူ အချိန်နဲ့သူပေါ့လေအဲ့ဒါနှုတ်ပြီးတော့ကြံတဲ့အချိန်တွေမှာအချိန်ပြည့်အထုတ်ဒီတော့ သာမန်အားဖြင့်ဆိုလို့ရှိရင်တော့ထိုင်ချိန်စုစုပေါင်း7နာရီဈဉ္ဉံလျှောက်ချိန်စုစုပေါင်း7နာရီပေါင်းတဲ့အခါကျတော့16နာရီထိုင်ချိန်ဈဉ္ဉံချိန်ရောက်ချိန်ကျန်တဲ့အချိန်တွေကအသေးစိတ်အမူအရာ ရှုမှတ်ရမယ့်အချိန်တွေလှုပ်ရှားသမျှအမူအရာတွေအကုန်လုံးရှုမှတ်ရမယ်ဒါပေမဲ့အခုနအချိန်တွေပါနေတဲ့အခါကျတော့ဒီအချိန်တွေနှုတ်တော့က ထိုင်ငြိမ်စုစုပေါင်း၈နာရီဈဉ္ညာလျှောက်ချိန်စုစုပေါင်း၈နာရီတော့မရနိုင်ထိုင်ငြိမ်စုစုပေါင်း9နာရီဈဉ္ညာလျှောက်ချိန်စုစုပေါင်း9နာရီကတော့ကြိုးစားတဲ့ယောဂီမှရနိုင်သည်တဲ့။ဘောင်းဈဉ္ညာလျှောက်ချိန်နဲ့ထိုင်ငြိမ်14နာရီဒါကတော့ရနိုင်တယ်။အချိန်ပြန်တွက်ကြည့်ပေါ့လေ။အဲဒါလောက်မှမရသေးဘူးဆိုလို့ရှိရင်တော့စံချိန်မမိသေးဘူး။ဒါပေမဲ့အခုအထုတ်နေကြတာကတော့ တင်ညာတွင်ဆိုပြီးပေါ့ပေါ့ရောရောတချို့လဲတင်ညာယောဂီတဲ့တချို့လဲဆဲရက်ယောဂီတဲ့အဲ့ဒါလို့ဆိုတော့အာထုတ်တာကပေါ့ပေါ့ရောရောဆိုတော့ဘုန်းကြီးထင်ပါတဲ့ထိုင်ချိန်၄နာရီလောက်နဲ့ဈဉ္ညံလျှောက်ချိန်၄နာရီလောက်ဘောင်း၈နာရီလောက်ပဲရှိမယ်ထင်တယ်နော်အဲ့ဒါလို့ဆိုလို့ရှိရင်တရားရဖို့မနည်းဘူးလားနည်းတယ်နော်နည်းတယ်အဲ့ဒါမြတ်စွာဘုရားက နာကမ္မကာမရမဘဝိတန္တိကာမရတာဘုဒ္ဓေဝဘိက္ခုဏပါတိကင်္ခနောပပရိဟာနိယေဝဘိက္ခုဏပါတိကင်္ခနောဥဒီတဲ့ကိစ္စများရဲ့မတိုးတက်ဘူးတဲ့ဆိုရုံပဲနောက်တစ်ခုကယဝကိဝံသမိတ်ဘိက္ခဝေဣမေဘိက္ခုနေဒါရာမဘဝိတန္တိနေဒရတာ ဘေကဝေจิตာချက်မိတို့ဣမေဘိက္ခုဤတရားအထုတ်နေကြတဲ့ယဟန်တို့သည်နေတ္တာရာမအိတ်ချင်း၌မွေလျော်ကြကုန်သည်နေတ္တရတာအိတ်ချင်းဖြင့်ပျော်ပိုက်ကြကုန်သည် စေဘဝိတန်တရအကြွေဖြစ်ကုန်လတဧဝံတတိဤသို့ဖြစ်ကြသည်ရှိသော ဘေကုဏယဟန်တို့ဤပရိဟာနိယေဝဆုတ်ယုတ်ခြင်းကိုသာလဲပါတိကင်ခာမျောလင့်နိုင်ဤနောဝုဒ္ဓိကြီးပွားတိုးတက်ဖို့မမျောလင့်နိုင်ပေတဲ့ဟောဒီချက်ကပါတယ်တော့အိတ်မဲ့နေပြီဆိုလို့ရှိရင်တဲ့ဒီယဟန်တရားမတက်ပါဘူးတဲ့လွယ်လူရင်ကဒီလိုမဟုတ်လားအိတ်မဲ့နေရင်ဒီယဟန်တရားမတက်ပါဘူးတဲ့ယဟန်မဟုတ်တဲ့ယောဂီဆိုရင်တော့အိတ်မဲ့လည်းတရားတက်မယ်နဲ့တူတယ်နော်ဟုတ်ကဲ့လား ယဟန်နေအတွက်တသက်ဟောတာမဟုတ်ဘူးလားပါရီရောပါလေဘိက္ခုဆိုတာသန္တရာဘေးကို မျောတွေး၍ကြောက်တတ်တဲ့ပုဂ္ဂိုလ်ဆိုတော့ယဟန်ရောယောဂီရောဘောမဟုတ်ဘူးလားအဲ့ဒီလိုစိုက်သည်ဖြင့်မြတ်စွာဘုရားဟာယဟန်တို့တိုးတက်ကြောင်းယောဂီတိုးတက်ကြောင်းတရားတိုးတက်ကြောင်းခုနှစ်ပါးကိုဟောသွားတယ် အဲ့ဒါနောက်တစ်နေ့ကျမှဘုန်းကြီးကဆက်ပြီးနည်းနည်းလေးမကြင်မကြဲလေးပြောမယ်အခုတော့အတူယုတ်ကလေးပြောမယ်ကိစ္စထွေပြအိမ်များ၍ဟောစကားလဲပြောဘတ်တာရာမစကားပြောခြင်းနိုင်မွေ့လျော်တယ်တဲ့စကားပြောဖို့ပဲစိတ်ကူးနေတယ်ကိစ္စထွေပြအိမ်များ၍စကားလဲပြောဖော်မဲ့မောလျက် အဖော်ကလည်းပဲခင်မင်တယ်တဲ့တရားအထုတ်တာအဖော်လေးမှအဖော်လေးနဲ့မှအထုတ်ခြင်းနဲ့ရေကျိုးသွားတာတောင်မှအဖော်လေးနဲ့ဘေးချင်းရှင်ရဲ့အိမ်သာသွားတာတောင်အဖော်လေးနဲ့ဘေးချင်းရှင်ရဲ့မရနိုင်ဘူးလားတရားရပါတယ်တိုးတိုးတိုးတိုးနဲ့ဟုတ်လားဒါကြောင့်မလို့အလုတ်ပေးတရားထဲမှာ ပါတယ်မဟုတ်လား လမ်းသွားတာတောင်ဘေးချင်းရှင်ရဲ့မသွားပါနဲ့ရှေ့နောက်သွားပါဟုတ်ကဲ့လားတရားတိုးတက်စေခြင်းလို့လားဆုတ်ယုတ်စေခြင်းလို့လားရှေ့နောက်သွားတာတောင်မှတယောက်နဲ့တယောက်မနီးပါစေနဲ့နီးလို့ရှိရင်တိုးတိုးတိုးတိုးသဖန်းဖို့ကလုံအောင်မှာကိုမဟုတ်ဘူးလားအဲ့ဒါလို့ဆိုရင်ရမလားမရဘူးကိစ္စထွေပြအိတ်များ၍စကားလည်းပြောဖော်မမောလျက် သိုးသောမိတ်ရှိမိတ်ဆွေဆိုလည်းမရှိပါစေနဲ့တဲ့မိတ်ဆွေဆိုရှိရင်လည်းတရားမတက်ဘူးတဲ့မိတ်ဆွေဆိုဆိုတာတရားအာမထုတ်တဲ့ယောဂီဟာမိတ်ဆွေဆိုပဲစကားပြောကျင်နေတဲ့ယောဂီဟာမိတ်ဆွေဆိုပဲအစားပဲရှာကြမ်းစားကျင်နေတဲ့ယောဂီဟာမိတ်ဆွေဆိုပဲမဟုတ်ဘူးလားအဲ့ဒါဘောသိုးသောမိတ်ရှိအဲဘုန်းကြီးတွေဆိုလို့ရှိရင်လည်းပဲအပေါ့ဝပဲသွားသွားနေတဲ့ဘုန်းကြီးတွေဆိုရင်ဘာတော့ မိတ်ဆွေဆိုးပဲမဟုတ်လားအဲတချို့ဘုန်းကြီးတွေတရားအထုတ်လာပါတယ်ဆိုမှအဲ့ဒါဟိုကြောင်းပေါ့ပါသွားလိုက်တယ်သွားမျောရသေးတယ်အဲသူတို့ကသူတို့ကာလာသားများထင်နေလားမသိပါဘူးအဲ့တဲ့ကိုရင်လေးတွေကကန့်လန့်ကန့်လန့်နဲ့ပါသေးနော်အဲ့ဒါမသွားကြနဲ့ယောဂီတောင်အဲ့ဒီမှာသွားလို့မတော်ဘူး အမျိုးသားယောဂီလည်းသွားလို့မတော်ဘူးအပေါက်ကနေပြီးမျောလို့မတော်ဘူးအမျိုးသမီးလည်းအပေါက်ကနေမျောလို့မတော်ဘူးအဲဖုန်းကြီးနဲ့ကိုရင်ကြတော့ပူဆိုးရောနော်အဲမသွားကြနဲ့သို့သောမိတ်ရှိလိုသောပြည်၍အလိုသောပြည်နေတယ်တဲ့ပါပိတ်စာအလိုသောဆိုတာကဒီနေရာမှာတော့ကျမ်းဂန်ကအလိုသောကိုဘယ်လိုဖော်ပြလဲဆိုတော့အတန္တသံဘာဝနာတဲ့အဓိပ္ပာယ်က ကိုယ်မှမရှိတဲ့ဂုံကို ဖော်ကျင်တာတဲ့ဒါအလိုဆိုတဲ့ကိုထိုင်နိုင်တာကမိနစ်30ပဲတရားလျှောက်တဲ့အခါကျတော့တပည့်တော်တော့ဒီနေ့တဏှာကြီးရပါတယ်ဗျာအဲကိုထိုင်နိုင်တာကတဏှာကြီးပဲတပည့်တော်တော့ဒီနေ့တဏှာကြီးခွဲထိုင်လိုက်တယ်ဗျာအဲပြင်းသေးလားဟမ်တစ်ဆက်မှမပြင်းဘူးဗျာဒါပေမဲ့တကယ်ထိုင်တဲ့အခါကျတော့နှစ်ကြိမ်သုံးကြိမ်ပြင်းတာအဲ့ဒါအဲ့ဒါအာတန္တသမ္မာဝနာပဲမရှိတဲ့ကုံကို ဖော်ပြတာအဲ့ဒါအလိုဆိုတဲ့ပါပိဿာခေါ်တဲ့အိဿပကဒလိုဆိုပြီး၍မိမိတရားမပြီးညာပဲစိတ်အားလက်လျှော့အိမ်ပြန်ဖို့ဘယ်တော့တရားရမည်နည်းတဲ့အန္တရာပရိယောသနာပါပုဏ္ဏတိတဲ့တရားမရသေးမီစัจ जा ဒီမှာတော့တရားမရဘူးဆိုတာယဟနာမဖြစ်သေးတာပြောတာ အရဟတမညာအရဟတပုညာမရသေးမီမရသေးမီစัจ जा မှာတဲ့ဝိရိယကိုလျှော့ပြီးတရားအထုတ်မှုရက်ပြစ်လိုက်ပြီဆိုလို့ရှိရင်လည်းပဲတဲ့မတိုးတက်တော့ဘူးဆုပ်ယုပ်တော့တာပဲတဲ့ဒါပြောတာကဲဒီဆောင်ပုတ်ကလေးတော့ရအောင်ချပေးလေရမဟုတ်ဘူးလားအဲ့ဒီ6ပုတ်ကလေးဆိုဆိုပြီးဆောင်ပုတ်တခြားလူတခြားချင်းအဲနော်ဆို ကိစ္စထွေပြကိစ္စထွေပြအိမ်များ၍အိမ်များ၍စကားလည်းပြောစကားလည်းပြောဟောမမောလျက်ဟောမမောလျက်သို့သောမိတ်ရှိသို့သောမိတ်ရှိလူစိုးပြည်၍လူစိုးပြည်၍မိမိတရားမိမိတရားမပြင်းညာပဲမ စိတ်အားလက်လျှော့အိမ်ပြန်ဖို့ဘယ်တော့တရားရမည်နီကိစ္စထွေပြအအိမ်များ၍စကားလဲပြောခေါ်မဲ့မောလျက်သို့သောမိတ်ရှိ လိုဆိုပြီး၍မိမိတရားမပြင်းညာပဲစိတ်အားလက်လျှော့အိမ်ပြန်ဖို့ဘယ်တော့တရားရမည်နီကိစ္စထွေပြအိမ်များ၍စကားလဲပြော ဟောမေမောလျက်သို့သောမိတ်ရှိလူစိုးပြည်၍မိမိတရားမပြင်းညာပဲစိတ်အားလက်လျှော့အိမ်ပြန်ဖို့ဘယ်တော့တရားရမည်နည်းသို့သေမသေပြသေ တော့တရားရခြင်းရင်ဘယ်လိုလုပ်ရမလဲကိစ္စမများရဘူးပြီးတော့ကအိတ်နေပါရမယ်ပြီးတော့ကစကားမပြောရဘူးပြီးတော့ကအဖော်မမင်းရဘူးအဖော်မမင်းကိုရီဘင်တွင်တွင်အာထုတ်တဲ့အလိုဟုတ်သလားပါတယ်တော့ အဖော်မမင်ကိုရီပင်တွင်တွင်အာထုတ်သင် အလုံးအဲ့ဒါမြတ်စွာဘုရားတရားတော်ပဲခက်ကဝိသနာ ကပ္ပောစရိယာတဲ့ခက်ကဝိသနာကပ္ပောကြံ့ကြိုနှင့်ဒူစွာစရိယကြင်ကြံအထုတ်ရဤတဲ့ဘာနဲ့ဒူစွာတဲ့တော့ကြံ့ကြိုနဲ့ဒူစွာဆိုတာဘာပြောတာလဲကြံ့ကြိုဘယ်နှချောင်းရှိလဲ အိန္ဒိယကြံလားအာဖရိကကြံလားမာနေအောင်မနော်အာဖရိကကြံကနှစ်ချောင်းကြီးတယ်နော်မြတ်စွာဘုရားကအာဖရိကမှာပွင့်သလားအာရှမှာပွင့်သလားအိန္ဒိယမှာပွင့်တော့ဘယ်ကြံယူရမှာတော့အိန္ဒိယကြံဆိုတော့ဂျိုဘယ်နှချောင်းလဲတချောင်းနဲ့ဒါကြောင့်မို့လို့ကြံ့ကြုံနဲ့ဒူအောင်ကျင့်ဆိုရင်အဖော်မင်ရမလားမမင်ရဘူးလားမင်ရပါ သို့အဖော်မမင်းကိုရီပင်တွင်တွင်အာထုတ်သင်အလုံးအဖော်မမင်းကိုရီပင်တွင်တွင်အာထုတ်သင်အလုံးသို့ ဒီတော့အဖော်မမြင်ရဘူးတဲ့ပြီးတော့မိတ်ဆိုးဆွေဆိုးမရှိစေရဘူးတဲ့မိတ်ဆွေဆိုးများအနာမသိစေနဲ့တဲ့ဟုတ်ကဲ့လားပြီးတော့ဗာလဲအလိုဆုံးမရှိရဘူးတဲ့မိမိမရှိတဲ့ဂုံကို ထုတ်ခြင်းနဲ့ဟောထုတ်ခြင်းနဲ့ဆန္ဒမရှိရဘူးတဲ့အမေတချို့တရားအထုတ်လာတာလေတရားထုတ်လာတာတရားစစ်တဲ့အခါကျတော့ တရားရကျင်လို့ပဲလာတာလားဘာမှဒါမှမဟုတ်ကို့မှာမရှိတဲ့ဂုံကိုရှိလေတရားဟန်ဆောင်ဝါကြရင်လို့လာတာလားမသိပါဘူးတရားလျှောက်လိုက်ပြီဆိုလို့ရှိရင်ထိတ်ကနေတက်လျှောက်တယ်စရတယ်ဘယ်ကနေဆက်လျှောက်တယ်လဲဆိုလို့ရှိရင်မဲ့ညံဖူညံရာပြီးသားသူတခါတည်းလျှောက်တယ်နော်အဲ့ဒါရကျင်လို့လာတာလားအထင်ကြီးစေခြင်းလို့လာတာလားအဲ့ဒါပါပိဿာမဟုတ်လို့ပါတော့ရုပ်မှာတော့ အလိုဆိုတဲ့အဲ့ဒါပြောတာအတန္တသံဘာဝနာလိုဆိုလည်းမရှိပါနဲ့တဲ့မိမိတရားမပြညာပဲစိတ်အားလက်လျှော့အိမ်ပြန်ဖို့ဘယ်တော့တရားရမည်နည်းတဲ့တရားထိရိမိမိမတွေ့သေးသမျှဗါတဲ့တော့ဝိရိယလျှော့မပြစ်ပါနဲ့အိမ်မပြန်လိုက်ပါနဲ့ဆက်လက်ပြီးကြိုးစားပါတဲ့ဆက်လက်ကြိုးစားရင်မရနိုင်ဘူးလားရနိုင်တယ် ဘာဘာကစလဲကိစ္စထွေပြအိမ်များ၍အဲ့ဒါအိမ်များဆိုတာလေဒါတော့အစနေမို့ထမရဲ့မနေ့ကဘုန်းကြီးကဆင်းပြီးတော့ စာရေးစရာရေးကြည့်စရာရှိတာကြည့်ပြီးတော့ဆင်းပြီးတော့လမ်းလျှောက်တယ်မနေ့စောကမနေ့စောကဘုန်းကြီးဆင်းတော့ဟိုရင်ဖြစ်ပါပြီ၄နာရီခွဲနေဘုန်းကြီးဆင်းတော့၄နာရီခွဲနေ၄နာရီခွဲဆင်းပြီးတော့အဲဟုတ်ကပန်းညာနဲ့ငပြောကြံကြားထဲမှာဘုန်းကြီးကဇင်းညာလျှောက်တယ်မှန်တော့အကဲခတ်တာပါအမျိုးသမီးတွေအထုတ်တာဘလို့လဲအမျိုးသားတွေကဘလို့လဲဘုန်းကြီးတွေကဘလို့လဲလို့အဲဒီမှာတခါတည်းရတော့ဘုန်းကြီးက ကျောင်းပေါ်ကတင်ဇင်းညံလျှောက်တယ်ဇင်းညံလျှောက်ရင်းနဲ့အကဲခတ်တယ်အောက်ကိုအကဲခတ်တော့အကုန်တွေ့ပါတယ်အဲတချို့ဘုန်းကြီးတွေဆိုလို့ရှိရင်၄နာရီခွဲကနီးမှအမ်ဓမ္မယုံမတက်တယ်အရင်အရင်နေ့တွေကအရင်နေ့တွေကအဲမနေ့ကတော့တကာနှစ်ယောက်သုံးယောက်ကတော့သူတို့ကတော့ခတ်စောစောထားတယ် 9နာရီမတ်တင်းလောက်ကြာမှရွေ့ရွေ့ရွေ့ရွေ့နဲ့လာတာ9နာရီမတ်တင်းလောက်ကြာမှအဲရွေ့ရွေ့နဲ့လာတခါကြီးတယောက်ကအဲ့ဒါဘာလို့လဲမသိပါဘူး9နာရီမတ်တင်းလောက်မှလည်းထားသေးတယ်အဲ့ဒါဟိုတကားပေါက်စီထည့်သွားလို့တကားကြီးဘယ်သွားမလို့လဲလို့မွေးရသေးတယ်ဘာစိတ်ကူးရလဲမသိပါဘူးအဲ့ဒီသွားရမှာမဟုတ်ဘူးတို့ဓမ္မယုံသွားမှာလို့အဲ့ဒါလမ်းညွန်လိုက်ရသေးတယ် အဲတကားလေးတယောက်ကတော့ဘယ်နဲ့အခုမှအေးရထားလားဆိုဆိုကိစ္စမမြာကိစ္စမမြာအိပ်ပါ၍အိပ်ပါ၍စကားလဲနဲ့စကားလဲနဲ့ခေါ်ကင်းဆဲလျက်ခေါ်ကင်းဆဲလျက်อืมအဲပါတယ်ဟမ်ဖော်ရှောင်လွဲ၍မတွဲမိတ်ဆိုမ လူစိုးကင်ညာပါတယ်လူစိုးကင်လာဤမတဖဲမယမနာရှုမှတ်ညာတရားမြန်မြန်ရမည်ဒီကိစ္စမမြအိပ်ပါ၍စကားလည်းနဲ့ ဖော်ရှောင်လွှဲလျက်မတွဲမိတ်ဆိုလူဆိုကင်လာပြီးမတဖဲမယမနာရှုမှတ်ညာတရားမြန်မြန်ရမည်ဒီကိစ္စမမြအအိပ်ပါ၍ ၍စကားလဲနဲ့ဟောရှောင်လွှဲလျက်မတွဲမိတ်ဆိုလိုဆိုကင်းလာပြီးမသဖဲမယမနာရှုမှညာတရားမြန်မြန်ရမည်ဒီတရားမြန်မြန်ရမည်ဒီဆို အဲ့ဒါဟာအခုဟောနေတဲ့တရားတွေကပါဠိတော်မြတ်စွာဘုရားစကားကိုဘာသာပြန်ပြီးတော့ဆောင်ပုတ်စီထားတာတဲ့အဲ့ဒါစိတ်ထဲဆွဲဆွဲမြဲမြဲမှတ်ပြီးတော့ ရှင်တော်မြတ်ဖရာရဲ့ဒီဩဝါဒကိုတို့များအတိအကျလိုက်နာကြရင်ဖြင့်လောဘဒေါသမောဟဆိုတဲ့အပူတရားတွေငြိမ်းလို့မလို့ချမ်းမြေ့ရမှပြည်နိဗ္ဗာန်ကို မုတ်ချဧကံရောက်မှာပဲလို့စိတ်ထဲမှာစွဲစွဲမြဲမြဲထားပြီးတော့သဲသဲမဲမဲဇွဲနှပဲနဲ့ရှုမှတ်မှုမစဲရအောင် ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်စူးစိုက်တည်ငြိမ်မှုတမာရီတွေထက်သန်အားကောင်းလာက အသိမှအမြင်မှဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်ကြလို့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေသတ္တဝါမှန်တည်၍တရားတည်ဓမ္မေသာယာရှိပါစေသတ္တဝါမှန်တည်၍တရားတည် ချမ်းမြေ့ပါရာရှိပါလေသတ္တဝါမတိတရားလေချမ်းမြေ့ပါရာရှိပါလေ